ဒီဒါမဖြစ်မနေကျင့်ရမယ်ကျင့်တခုဖြစ်တယ်လို့ဒီလိုမျိုးဒါလက်ခံထားစီခြင်းနဲ့ကောင်းပြီအဲ့တော့နံပါတ်1ဒါဥစဉ်တို့ပြန်ပြီးပြောသီလဝိတ္တုဆိုတာဘာလဲသီလဝိတ္တုဆိုတာဒါကာယကံဝစီကံတွေကိုစောင့်စည်းတဲ့ဒါကိုချင်းသီလကစင်ကြင်မှုဒါသီလဝိတ္တုအဲ့တော့တို့တကကြီးတွေတကမကြီးတွေအတွက်တော့ဒါ၅ပါးသီလ၈ပါးသီလပေါ့စံနိုင်၉ပါးသီလ၁၀ပါးသီလဒါသီလဝိတ္တုဖြစ်မယ်ဟောပြီးတဲ့အခါတဆင့်တက်ပြီးတော့စိတ်တဝိတ္တုကိုသွားကြရအောင် နိလတိဥသောမြေပေါ်မှာယက်တည်ပြီးမှထူထောင်တဲ့သမာဓိဒီလေခိုင်ကန့်တဲ့သဘောရှိအဲတို့အတွက်ကြောင့်ဒါစိတ်တဝိသုဒ္ဓိကိုတစင်တက်အော်စိတ်တဝိသုဒ္ဓိပိုင်းမှာမိမိတို့ကနိဗ္ဗာန်အညင်ကြီးတွေကိုကင်းစင်ပြီးတော့စိတ်တဏ္ဍာမှာစင်ကြဲသွားပြီတနည်းအားဖြင့်ဥပ္ပဇာရသမာဓိအပနာသမာဓိလို့ခေါ်တယ်ဒီလိုသမာဓိတွေတစ်မျိုးမျိုးရပြီဆိုတဲ့အခါကျမှထိုသူတော်ကောင်းကထိုသမာဓိကစွန့်ရင်အကူအညီနဲ့ဒိဋ္ဌိဝိသုဒ္ဓိစခန်းကိုတက်ရတယ်ဒိဋ္ဌိဝိသုဒ္ဓိစခန်းမှာတော့ဒါယုတ်ဒီနန္ဒီ ဟိုဒါဉာဏ်ပရမတ်ကိုဉာဏ်မြင်စိုက်တဲ့အထိဒါမိမိတို့ကဟိုပညာကျိုးကိုအထုတ်ကြရမှာဖြစ်တယ်။အော်ဒိဋ္ဌိဝိသုဒ္ဓိစကားမှာတကားလေးရုပ်လေးနာနေကိုပိုင်းပိုင်းခြားခြားသိမြင်လို့ငါတို့တစ်ပါးယောက်ျားမိန်းမဆိုတာလည်းမရှိတော့ဘူး။လူပဲနာပဲမြမပဲဆိုတော့ဒီလိုတတ္တဝါလည်းမရှိတော့ဘူး။ရုပ်တရားနံတရားမျှတာပဲလို့ဒီလိုသဘောပေါက်တဲ့အထိဒါဒိဋ္ဌိဝိသုဒ္ဓိစကားမှာမိမိတို့ကကျင့်ကြံကျိုးကိုအထုတ်ရအောင်။အဲ့လိုသဘောပေါက်ဖို့ပုဂ္ဂိုလ်ကလည်းဦးဇင်းတို့ ပညာတွေကိုခွာနိုင်ကမှတနည်းအားဖြင့်ပညာတွေကိုကျော်လွန်ပြီးတော့ပရမတ်အထိဉာဏ်အမြင်စိုက်ပြီးဆိုပါမှဒါဒိဋ္ဌိဝိတုဒ္ဓိစကံမှာဒါမိမိတို့ကအောင်မြင်မြင်နဲ့ဉာဏ်ကြုတ်ကိုအထုတ်နိုင်တယ်လို့ပြောရအဲ့လိုဒိဋ္ဌိဝိတုဒ္ဓိကိုဒါမိမိတို့ကရပြီဆိုတဲ့သူတော်ကောင်းတယောက်စီဒါတဆင့်တက်ပြီးတော့ကင်္ကာဥဒရဏဝိတုဒ္ဓိပိုင်းဥရပြီအဲ့တော့ကင်္ကာဥဒရဏဝိတုဒ္ဓိဆိုတော့ကံကံရဲ့အကျိုးကိုယုံကြည်မှုပဲ တနည်းအားဖြင့်အဲကံကံရဲ့အကျိုးပေါ်မှာယုံမှားနေတဲ့တန်တရားတွေကနေကျော်လွန်သွားတာပေါ့ဒါကင်္ခဝိတ္တနာဝိတ္တုတိအဲ့တော့ဒီကလေးမှာတတ္တဝါတွေဆိုတော့ကအရုဒီအတိတ်ကကုသိုလ်ကံကြောင့်ဖြစ်ခဲ့တယ်အခုဘဝမှာပြုစုပြုထောင်တဲ့ကုသိုလ်ကံအကုသိုလ်ကံတွေကြောင့်အနာဂတ်မှာဒါအနာဂတ်ဘဝတွေကိုစက်ခံရမယ်ဆိုခြေပုံရတော့လက်ခံနိုင်သလိုရှိပေမဲ့တကယ်တမ်းမိမိတို့ကိုယ်ပိုင်ဉာဏ်နဲ့မသိရမမြင်ရသေးတဲ့သူတော်ကောင်းတယောက်အတွက်ဒီကလေးမှာ အင်မတန်မှဟိုကိုကိုယ်တိုင်မေ့ကြည့်မှပြီးတယ်တန်တရားတွေရှိတယ်အဲ့တော့အဲ့လိုတန်တရားတွေယုံမှမှုတွေကိုကြော်လွှားလုံမြောက်နိုင်ရေးအတွက်ကဒီကင်္ဂါဝိတရဏဝိတ္တုဒီဘိုင်းကိုမိမိတို့ကနားလည်ဖို့လိုတယ်အဲ့တော့ဒီဘိုင်းရောက်လာလို့ရှိရင်တော့ဒါကင်္ဂါဝိတရဏဝိတ္တုဒီဆိုတာဒါဟိုဦးဇင်းတို့ဉာဏ်ရှင်နဲ့ပြောတော့ဒါပြည့်စုံပြိကဉာဏ်ပဲပြည့်စုံပြိကဉာဏ်လောက်ပြောရင်တော့တို့တကကြီးဒီမှာကြီးတွေကသဘောပေါက်တယ်ဒါပြိဿသမုပ္ပါရှုခွက်ကိုလွယ်တာမရှောင်တာရှုရတယ်အဲ့တော့ပြိဿသမုပ္ပါရှုခွက်မှာ ဦးဇင်းတို့ဒါအကြောင်းနဲ့အကျိုးဆက်ဆက်မှုတွေပေါ့ဒါရေးတရားတွေကိုကိုယ်တိုင်မျက်မှောက်ဒါထွန်းပေါက်ပြီးသိမြင်ပြီဆိုတဲ့သူတော်ကောင်းတယောက်ကတော့ဒီကင်္ကာဥတနာဝိတ္တုဒီဘိုင်းမှာကံကံရဲ့အကျိုးပေါ်မှာယုံမှန်တဲ့နေရာကိုကျော်လွှားလုံမြောက်နိုင်မှာဖြစ်တယ်ကဲအဲ့လိုကြော်လွားလုံမြောက်နိုင်ပြီဆိုတဲ့သူတော်ကောင်းကမှတဆင့်တည်းပြီးဒါဒီပစ္စယပရိကနာမရူပပရိစ္ဆေကဉာဏ်ပိုင်းပစ္စယပရိကဉာဏ်ပိုင်းကဒီဒိဋ္ဌိဝိတ္တုတိနဲ့ကင်္ဂဝိဒနာဝိတ္တုတိပိုင်းကျုံဝင်သွားတော့ အေးအဲ့ဒါအကျုံးဝင်ပြီဆိုဒါညာပရိညာဘိုင်းကကြည်ဒါညာတပရိညာတည်ရင်တည်ထိုက်တဲ့တရားတွေကိုထိုးထိုးတွင်တွင်သိပြီလို့ဒါလိုပြောလို့ရတယ်အေးသိပြီဆိုတော့မှညာတပရိညာဘိုင်းတွေသိပြီပြီးပြီဆိုတဲ့အခါကျော်လွှတ်လို့ညာတပရိညာဘိုင်းကိုပြည့်စုံပြီဆိုတော့တဆင့်တက်ပြီးတော့မက်ကမက်ကဝိသုဒ္ဓိဘက်ကကြည်မက်ကမက်ကညာနာတဒနာဝိသုဒ္ဓိဟောညာနေပိုင်းကကြည်ရင်ဒါသမတနာညာဝိပဿနာစပြီးတော့အာထုတ်ပြီးအဲ့ကြမှာသမတနာညာနောက်တကဥဒိယပြညာအနုပိုင်း ။အော်အဲ့ဒီနှစ်ခုကိုတော့ဦးဇင်းတို့ဘက်ကပညာသုံးပါးနဲ့ကြည်ပြန်တော့ဒီရဏပရိညာဟောဒီရဏပရိညာပိုင်းလေးမှာဒါထိုယုံဏဓမ္မသင်္ခါရတွေနဲ့တကွာအကြောင်းတရားအကျိုးတရားတွေကိုအဲ့ဒါလက္ခဏာရေးသုံးတန်တင်းပြီးတော့ဒါပိုင်းပိုင်းခြားခြားနဲ့ကိုယ်တိုင်မျက်မှောက်ဒါပိုင်းပိုင်းခြားခြားနဲ့လက္ခဏာရေးသုံးတန်တင်းပြီးတော့ရှုပွားသုံးတတ်နေရအဲအဲ့လို သုံးတတ်နိုင်ရင်ဒါပရိညာပိုင်းကအကျဉ်းဒီရဏပရိညာ အော်ဟိုဘက်ကဉာဏ်ဒီမိုင်းကကြည့်သမတနာဉာဏ်နဲ့ဥရိယပယဉာဏ်အနုပိုင်းအော်ဝိတ္တုဘက်ကကြည့်အဲ့မှာမက်ကမက်ကဉာဏတတနာဝိတ္တုလမ်းကြောင်းဘက်ကိုကိုကရောက်သွားပြီအေးအဲ့လိုရောက်သွားပြီဆိုတော့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့အဲ့ကြမှာအထက်ပိုင်းဝိပဿနာဉာဏ်လေးကိုယာရေးအတွေ့ဒါဝိပဿနာဉာဏ်ညွှန်ကြောင်းလေးကိုကျော်လွှားပြီးတော့အထက်ကပရိပဒဉာဏတတနာဝိတ္တုကိုတဆင့်ဆက်ပြီးကူးရမယ်ဒါနံပါတ်6အော်ပရိပဒဉာဏဝိတ္တုပိုင်းမှာတော့ဉာဏ်မြင်တဲ့စင်ကြယ်မှုကျင့်စဉ် အပေါ်၌ဉာဏ်မြင်တဲ့စင်ချင်းစင်ချင်းမှုဆိုတဲ့ဒီဘိုင်းပေါ့အဲ့ဘိုင်းမှာတော့ဦးဇင်းတို့ဒါဒီဥရိယဗျာဉာဏ်အရင်ပိုင်းကစပြီးတော့ဘင်္ဂဉာဏ်ဗျာဉာဏ်အာရိနဝဉာဏ်မောစိတုကမြတာဉာဏ်ပရိသင်္ကဉာဏ်သင်္ကာရုပကဉာဏ်ဆိုပြီးတော့အနုလောမဉာဏ်ဆိုပြီးဒီလိုသွားရတာပေါ့ဆိုတော့အဲ့ဒီဘိုင်းမှာတော့ဒါပရိညာကကြည့်နော်ဒါပါဏပရိညာဘိုင်းမှာကျုံဝင်ပြီးသို့တော့ဘာနာပညာကတော့သူခြေသွားတာပေါ့ဥပကမဉ္ဇဉ်ကုဉ္ဇဉ်အတိပိဿဝကရဉ္ဇဉ်ဒီပါဏပညာကပါသွားပြီ သို့သောတပိုင်းဝိပဿနာဉာဏ်တွေကစပြီးတော့ဥရိယပယဉာဏ်အရင်ပိုင်းကနေတပိုင်းဝိပဿနာတွေကတော့အကုန်လုံးဒီပါဟာနာပရိညာထဲမှာပါတယ်လို့ဒီလိုသဘောကျထားရကောင်းပြီအဲ့တော့ပရိညာပိုင်းကကြည့်လို့ရှိရင်ပါဏပရိညာမှာအကျုံးဝင်နေ။ဟောဉာဏ်ရင်ကကြည့်လို့ရှိရင်ဥရိယပယဉာဏ်အရင်ပိုင်းကနေပြီးအထက်ပိုင်းဝိပဿနာဉာဏ်ဤအနုလောမဉာဏ်တိုင်အောင်။ဟောပြီးတဲ့အခါကျတော့ဒီဘက်ကဝိတ္တုဒ္ဓိခုနှစ်ပါးကကြည့်ရင်ဒါ6ခုမြောက်ဖြစ်တဲ့ပရိပဒဉာဏ်တဒနာဝိတ္တုဒ္ဓိပိုင်းကိုမိမိတို့ကတကယ် ထဲထဲဝင်ဝင်နဲ့ကြည်ညာကျုပ်ကိုအထုံနိုင်ပြီဆိုရင်ထိုသူတော်ကောင်းဒီဦးဇင်းတို့ညာနေတဲ့ကဂေါတပုညာကိုကြော်ပြီးတော့ဟုတ်ဘက်ကမညာပုံညာပေါ့ကြော်တယ်ဆိုတာကဒီနေရာမှာပြောချင်တာကခုံးကြော်တာကိုပြောတာမဟုတ်ဘူးအကြောင်းကဂေါတပုညာဒီသူကပြိပရာညာနာဒသနာဝိတုဒ္ဓိလည်းမသက်ဝင်ဘူးညာနာဒသနာဝိတုဒ္ဓိလည်းမသက်ဝင်သူပြောချင်လို့အဲကြော်တယ်လို့ပြောလိုက်တာပေါ့အဲ့တော့ကိုကဝိတုဒ္ဓိဘိုင်းကသွားရင်တော့အစဉ်တိုင်းပဲပြိပရာညာနာဒသနာဝိတုဒ္ဓိဘိုင်းမှာဝိပဿနာဉာဏ်တွေကိုစနစ်တကျရင့်ဉာဏ် ရင့်ကျက်တဲ့ဒီအထုံနိုင်ခဲ့မညံပူညာဆိုင်တယ်ပေါ့အဲ့မညံပူညာဆိုင်ရင်တော့အဲ့ဒါဝိသုဒ္ဓိဘိုင်းကကြည်ညာနာတဒနာဝိသုဒ္ဓိဘိုင်းမှာကျုံဝင်ပြီးတော့ဒီကဟိုဉာဏ်ဒီဘိုင်းကကြည့်မယ်ဆိုရင်တော့ဒါမညံပူညာပစ္စဝကနာဉာဏ်အော်ဟိုဘက်ကပရိညာ၃ပါးကကြည်တော့ဒါဘာနာပရိညာထဲမှာဒါအကျုံဝင်ပြီလို့ဒီလိုသဘောကျနှိမ့်ချိုက်ပြီးဒါကလားငါတို့ဒီဒီဝိသုဒ္ဓိ9ပါးဆိုတဲ့ကျင့်နေတရားကို အာငါတို့အစဉ်တစိုက်နဲ့အားထုတ်ကြရမယ်လို့ဘလို့လည်းပဲအာတို့တကကြီးတွေဒကမာကြီးတွေကနှုံသားတဲ့ကိုရောက်သွားစေခြင်းနဲ့အေးအဲ့လိုရောက်သွားပြီးတဲ့အခါကောင်းပြီဒါကိုမိမိတို့ကလက်ခံနိုင်ပြီပေါ့ဝိသုဒ္ဓိခုနှစ်ပါးကိုငါတို့အစဉ်တိုင်းကျင့်ရမယ်လို့လက်ခံနိုင်ပြီဆိုကဲကျင့်ရင်စကြစို့ဟုတ်မလားအဲ့တော့ကျင့်ရင်စတဲ့အခါကျတော့ဦးဇင်းတို့သီလဝိသုဒ္ဓိဘိုင်းကဘယ်လိုကျင့်ရမလဲဘယ်ပုံပဲပန်းဗဏိလာအပြင်ကျင့်ရမလဲဆိုတာလေးပြောပြီးတဲ့အခါခုဒါစိတ်တဝိသုဒ္ဓိဘိုင်းကိုဦးဇင်းတို့စပြီးတော့ ဟောကြဟောကြနာကြနေတာပေါ့အဲ့တော့အဲ့ဒီစိတ်တဝိတ္တုဒီဘိုင်းမှာတော့ဒါစိတ်တဝိတ္တုဒီဆိုတာဘာတော့ဒါဦးဇင်းတို့မကြမကြပြောလို့ရှိတာဥပ္ပဇာရအထာသမပတ္တိယောစိတ်တဝိတ္တုဒီနာမစိတ်တဝိတ္တုဒီဆိုတာဥပ္ပဇာရသမာတိနေတကောဝသမဘတ်ရှိပါဓမ္မအပြင်ဇန်တရားတွေကိုခေါ်တယ်ဥပ္ပဇာရသမာတိနေတကောဝဇန်တရားတွေကိုခေါ်တယ်သမဘတ်ရှိပါကိုခေါ်တယ်လို့ဒီလိုလေးတွေပဲ ဒါလည်းပဲမိမိတို့ကအခြေခံအပြင်နားလည်ထားမိပြလိုက်တော့မရအောင်စေတဝိသုဒ္ဓိစကံကိုတော့ကုကျင်တယ်စေတဝိသုဒ္ဓိကဘာတွေလဲလို့မှကိုကမသိရင်သို့မဟုတ်သိတော်လဲပဲသူတစ်ပါးနားလည်အောင်ပြောမပြတတ်ရင်ဒါဥစဉ်တို့ဟိုအစင်မပြေဘူးပေါ့အဲ့ကကြတော့ကိုကိုယ်တိုင်နံပါတ်1သိရမယ်နံပါတ်2သူတစ်ပါးကိုလည်းနားလည်အောင်ပြောပြနိုင်တယ်စွမ်းရည်တော့ရှိရဒါဒီဥစဉ်တို့ဒါတရားနာယူနေတယ်သူတော်ကောင်းတွေအတွေ့အင်မတန်မှဒါဟို တရားနာရင်းနဲ့ယူသွားမယ်ဒါအကြောင်းတရားလေးတွေကောင်းပြီအဲ့တော့အဲ့ဒီမှာဒီဝိတ္တုခုနှစ်ပါးတဲ့ကစိတ္တဝိတ္တုမြောက်ကိုကိုမိမိတို့ကအာထုတော့မယ်ဥပ္ပဇာရတမာတိတို့မဟုတ်ဇန်တမာတိတစ်ခုခုရအောင်အာထုတော့မယ်ဆိုတဲ့သူတော်ကောင်းဒီဒါကမ္မထန်40တို့တကကြီးဒီမှာကြီးသိပြီးသားပဲအဲ့တော့အဲ့ကမ္မထန်40တဲ့ကနေပြီးတော့ဒါမိမိကြိုက်နေတဲ့ကမ္မထန်နဲ့လည်းစပြီးတော့အာထုနိုင်တယ်ဒီတစ်ချက်ကလေးလည်းဦးဇင်းတို့ဒီမှာထက်ကထက်ကပြောပါတယ်အကြောင်းကဘာကြောင့်ပြောရတော့ဆိုတော့ချို့က ဘုရားတို့ဒီအာနာပါနနဲ့စပြီးသင်ပြီးနေကြဆိုတော့အခြားကမ္မဋ္ဌာန်းတွေသင်လို့မရဘူးလားဒီလိုလေးတွေတွေးကြရင်ကျုပ်ကျုပ်ယောဂီတွေမှလည်းဒါတွေးဟပေါ့ဒီကမ္မဋ္ဌာန်းကိုအားထုတ်မှဖြစ်သလားကျန်တဲ့ကမ္မဋ္ဌာန်းအားထုတ်လို့မရဘူးလားဆိုတော့ဒါဘုရားတို့ကြိုက်တဲ့ကမ္မဋ္ဌာန်းကစပြီးတော့ဒီစိတ်တဝိသုတိစခန်းမှာဒါကူးလို့ရစိတ်တဝိသုတိစခန်းကိုစပြီးတက်နှမ်းလို့ရတယ်ပေါ့အဲ့တော့ကြိုက်တဲ့ကမ္မဋ္ဌာန်းကအားထုတ်လို့ရတယ်တိုးတော့အဲ့ကမ္မဋ္ဌာန်း40တဲ့ကအခုဦးဇင်းတို့တော့ဒါစပြီးပြောလာတာ အာနာပါနကမ္မဋ္ဌာန်းဘာကမ္မဋ္ဌာန်းလဲတော့ အာနာပါနကမ္မထံပါဗျာအေးအဲ့တော့အဲ့အာနာပါနကမ္မထံလေးကိုပဲဒါဦးဇင်းတို့ရောက်လက်စားနေရာကဆက်ပြီးတော့သွားကြရအောင်သို့တော့ဒီနေရာမှာတစ်ချက်ကလေးမှတ်ခဲ့အဲ့ဒီအာနာပါနကမ္မထံဒီဒါဇန်သမารီကိုရစေနိုင်တဲ့ကမ္မထံထဲမှာပါတယ်လို့ဒီလိုလေးတဲ့သဘောကြကမ္မထံ40ထဲမှာဇန်သမารီတွေကိုရစေတတ်တဲ့ကမ္မထံကဒါ30အဲ့ဒီထဲမှာအာနာပါနကမ္မထံပါတယ်လို့ဒီလိုသဘောကြရအောင် တော့ဇံမာမဒုက္ခတာပထမဇံဒုတိယဇံတတိယဇံသုတ္တဇံထိရတယ်လို့ဒီလိုလဲအနားလေထားပေါ့ကောင်းပြီအဲ့တော့အာနာပါနကိုဦးဇင်းတို့ပြောလာတာဘယ်ပန်းရောက်ပြီလဲဆိုတော့ဒီပါဠိတော်ဟောစဉ်ရတော့ပေါ့လေဒါဒီကံပညာကတော်ဝါရောကမူလကတော်ဝါသုံးညာကာရကတော်ဝါနိတိတတိပလင်္ဂအဘုသိတဝဥဇုံကာယံပဏိတာယပရိမုခံတတိဥပထပိတောဝါသောတတော်ဝါပတ္တိတတော်ဝါပတ္တတိဒီကံဝါအတ္တံတော်ဒီကံအတ္တမိတိပါဇာနာတိ ဒီကံဝပတ္တတံတို့ဒီကံပတ္တတမိတိပါဇာနာတိဟောတာအရှိပါနရကရတံဝအတတံလောရတံအတတမိတိပါဇာနာတိတတံဝပတ္တတံလောရတံဝပတ္တတမိတိပါဇာနာတိအဝင်ဤထွက်လေအတူဟောနရကနဘကာယပရိဒံဝတိအတတိတမိတိတိကတိတဘကာယပရိဒံဝတိပတ္တတိတမိတိတိကတိဟောဝင်လေထွက်လေကိုစအလဲစုံရှုရမယ်အပိုင်းဟောပြီးတဲ့အခါကျတော့ ပတ္တဗယံကာယသင်္ခါရအတ္တဒိဋ္ဌာမိတိသိက္ခတိပတ္တဗယံကာယသင်္ခါရပတ္တဒိဋ္ဌာမိတိသိက္ခတိဟောဝင်လေထွက်လေတွေကိုညင်အောင်ညင်အောင်ကျင့်ရမယ်အပိုင်းဆိုပြီးတော့ဒါဗာဠိတော်ဟောစဉ်ဒါဘုရားဟောတဲ့ဒေသနာစဉ်တိုင်းဒီ၄မျိုးပေါ့အဲ့ဒီမျိုးဆိုကိုလည်းဦးဇင်းတို့ခတ်ဟိုအချင်းချင်းအနေနဲ့ဒါပြောခဲ့ပြီးပြီပေါ့ပြီးတဲ့အခါကျတော့ဦးဇင်းတို့ဒါဟိုဒါဂရာကညွန်ပြတာလေးနဲ့ဦးဇင်းတို့တွဲပြီးတော့သွားတာဘယ်ရောက်လာတော့ဆိုဒါဂရာမှာတော့ဦးဇင်းတို့ဒါ စားခြင်းခန္ဓာနာနီရေတွက်တဲ့နီကိုဒါလိုအပ်ရင်သုံးရဟောပြီးတဲ့အခါကျတော့အနုဗန္ဒနာနီအစဉ်လိုက်တဲ့နီဟောပြီးတဲ့အခါကျတော့ဖုတနာနီဟောအထီးတဲ့နေရာလေးကဆောင်းပြီးတော့ဒီနမိတ်ကလေးမှာမှတ်သားရမယ်ဆိုတဲ့ဒါဖုတနာနီဟောပြီးတဲ့အခါကျတော့မာအထဗနာနီဒါဇန်ဆိုင်တဲ့အထိကူးတဲ့နီဆိုပြီးဒီအခြေခံအပြင်တို့ဒကာကြီးတွေဒကာမကြီးတွေသိတဲ့ပေါ့ဒီလေးချက်လေးပေါ့အဲ့လေးချက်ကိုလည်းဦးဇင်းတို့အစဉ်တိုင်းသွားလာခဲ့ အဲ့တော့သို့တော့ဒီ၄ပါးကိုလည်းတို့တကကြီးတွေဒုမကြီးတွေဘက်ကဟိုနားလည်ထားမှာဒီတိုင်းငါတို့အစဉ်တိုင်းကျင့်ရမှာလားစစချင်းရေတွက်တဲ့နေ့ကိုမပြစ်မနေသုံးရတော့မှာလားဟောဒီလိုလဲပဲဦးဇင်းတို့ကဟိုတို့တကကြီးတွေဒုမကြီးတွေတန်းတာမှာတွေးဟာမဝင်သေးခြင်းတန်တရားမဝင်သေးခြင်းအဲ့တော့မိမိတင့်တော်သလိုပဲစရမှာပဲအဲ့တော့သို့တော်ဦးဇင်းတို့ဟောရတဲ့အပိုင်းမှာတော့ဒီစာတဲ့အတိုင်းလေးအရင်ဆုံးဟောတယ်ပြီးတဲ့ကလက်တွေ့ကျင့်တဲ့အပိုင်းမှာ ကြုံရနိုင်တဲ့အခက်အခဲလေးတွေကိုဒါတစ်ပိုင်းအနေနဲ့ပြောမှာပေါ့အဲ့တော့ယနေ့ကတော့ဘယ်ပိုင်းကစပြောမှာတော့ဆိုဒါပြီးခဲ့တဲ့အပတ်တွေကဦးဇင်းတို့ဒါပါဠိတော်နဲ့ထာဂရနဲ့ဟောစဉ်နဲ့အတိုင်းပြောခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒီနေ့တော့ဒါအထူးအနေနဲ့တခါကြီးလဲတရားအမိရေးပြီးခြင်းနဲ့အာနာပါန၌ကြုံတွေ့ရတော့လက်တွေ့အခက်အခဲများကိုကျော်လွှားဖို့ပေါ့ဒါလေးကိုပြန်ပြီးပြင်းပြီးတော့ဒါအမိတက်လို့ရတယ်အဲ့တော့ဒီကောင်ဒီနေ့ကတော့ဒါလက်တွေ့ပေါ့လက်တွေ့ကျင့်တဲ့အခါမှာကြုံတွေ့ရတဲ့အခက်အခဲတွေဒုက္ခခဲတွေကိုဘယ်လိုကျော်လွှားရမလဲ အဆင့်တွေကိုဘယ်လိုသွားရတယ်ဆိုတာလေးကိုဒါအဓိကထားပြီးလက်တွေ့ကျင့်စဉ်ပိုင်းအာနာပါနာကိုအတမာတိတွေထူထူထောင်ထူထောင်တဲ့အခါမှာဇန်တမာတိတွေရရတဲ့ရောက်တဲ့အထိထူထောင်တဲ့အပိုင်းမှာဒါလက်တွေ့ကျင့်သုံးတဲ့အပိုင်းတွေကိုဒါဟောသွားမှာ။ဟုတ်ပြီ။အဲ့တော့ဦးဇင်းတို့ဒီစပြီးတော့ကလားပါဠိတော်ဟောစဉ်တော်တို့ဒကာကြီးဒကာမကြီးနားလည်ပြီးသားအရှိတုဝင်လေထွက်လေလေးမှာတတိလေးကပ်ပြီးတဲ့အခါအရှိတုကစရမယ်ပြီးတဲ့အခါအစလည်းအဆုံးကို ဒါသိအောင်ကြိုးစားရမယ်ပြီးတဲ့အခါဝင်ထွက်လေကိုငြင်းအောင်ငြင်းအောင်ကြင့်ရမယ်ဒါပါဠိတော်ဩစဉ်၄ချက်ပေါ့ဒီနိဒာစတုကလို့ခေါ်တယ်ဟောနောက်တကထာဂရများကလည်းထိုဟာကိုထိုဒီပါဠိတော်ကိုမှီပြီးတော့အာနာပါနကိုစပြီးနှလုံးသွင်းတဲ့သူတော်ကောင်းသည်ထိုအာနာပါနအာယုံမှာစိတ်ကကြာကြာတည်နေအောင် မထားနိုင်ဘူးထားဖို့ခက်နေတယ်ဆိုရင်ဒါရေတုတဲ့နေလေးကစပြီးတော့သုံးပါဟောထာဂရကထာညှိထပ်ပြီးတာ အတူတော့ဒီနေရာမှာလည်းထာဂရကနီးတက်ပြီးတယ်ဆိုတာကိုတတော်ကပြောသလိုပေါ့။အော်ထာဂရကနီးတက်ပြီးတယ်ဆိုဘုရားဟောမှမဟုတ်ပဲဒီလိုတော့မဟုတ်ဘူးပေါ့။ဒါဘုရားရှင်ရှိတဲ့ကဒါရှိရှိကတတော်ကပြောခဲ့တဲ့ရှိထာဂရကြီးမဟာထာဂရတည်းဆိုတာဒါရှိပြီးသား။ဒါဘုရားရှင်တတော်ထင်ရှားရှိတဲ့ကတကယ်ရဟန္တာမထေမြတ်ကြီးတွေအကတာဝကမဟာတာဝကမထေမြတ်ကြီးတွေကနေပြီးတော့အခက်ခဲတွေ့တယ်ကမ္မထမ်းတဲ့တစုံတရာအခက်ခဲတွေ့တယ်သူတော်ကောင်းတွေဘုရားကိုနားကြတဲ့အခါမှာနားမလည်လို့ တကယ်ရှိနေတဲ့သူတော်ကောင်းတွေကိုတစ်ဖန်ပြန်ပြီးတော့ရှင်းပြထားတဲ့ပဋိမြတ်ကြီးတွေတနည်းအားဖြင့်ဘုရားရှင်ရဲ့ထံမောက်မှာကမ္မထာတွေကိုအောင်မြင်မြင်အားထုတ်ပြီးတော့ရဟန္တာဖြစ်ကြတဲ့သူတော်ကောင်းကြီးတွေရိယာစင်ကိုကုသွားတဲ့သူတော်ကောင်းကြီးတွေကတစ်ပံပြန်ပြီးဟောကြားထားတာမျိုးဒါကိုလည်းဘုရားရှင်ကအတိမတ်ပြုတဲ့အတွက်ကြောင့်ဒါမဟာဒါဂရာအနေနဲ့ကြံခဲ့တာဖြစ်တော့ဒါတွေဒီလေဘုရားရှင်ကဒါ အတိမပြုပြီးသားဖြစ်တဲ့ဒါဘုရားရှင်ရဲ့ဒေသနာတော်တွေပါပဲဘုရားဟောဒေသနာတော်တွေလို့ပဲဒီလိုအစဉ်လိုလက်ခံလို့ရအောင်ကောင်းပြီအဲ့တော့အဲ့ဒီထာဂရမှာဒါစပြီးအာနာပါနကိုအားထုတ်တဲ့ပုဂ္ဂိုလ်ကဒါအာနာပါနဆိုတဲ့ဝင်လေထွက်လေအာယုံလေးမှာတတိကမြင်မနေရင်ဒါစိတ်ကိုထိန်းချောင်းမှုအကူအညီနည်းနဲ့ရည်တွက်တဲ့နည်းလေးကိုသုံးပါဟောရည်တွက်တဲ့နည်းမှာလည်းသူထိုက်တဲ့နည်းလေးရှိတယ်ဟောပုံမှန်လေးရည်တွက်မယ်ခက်မြန်မြန်လေးရည်တွက်မယ်ခံနေနည်းလေးရည်တွက်မယ်ဆိုဒီလိုရည်တွက်တဲ့နည်းလေးတွေဒါဟိုကတော့ကပြောခဲ့ပြီးပြီ အဲ့တော့ဒီနေရာမှာအခုပြောချင်တာကဒီရေတွက်တဲ့နည်းကိုမဖြစ်မလွှဲတာမဲ့အမြဲတမ်းတပြုတ်တို့ဒါတရားထုတ်တဲ့သူတော်ကောင်းတိုင်းကသုံးရမှာလားဗျာလို့ဒီလိုမေးရင်တော့မဟုတ်ပါဘူးအကယ်၍မိမိအတွက်မလိုအပ်ဘူးဝင်လေထွက်လေကိုကမ္မဋ္ဌာန်းကိုစပြီးတော့ဝင်လေထွက်လေလေးကိုနှလုံးသွင်းယုံနဲ့ဝင်လေထွက်လေအောင်လေးပုံမှာမိမိရဲ့စိတ် တတိလေးကညင်ပြီးတော့ကတ်နေတယ်ထားလဲထားနိုင်တယ်တမာရီလည်းအတော်တာအသားတက်လာတယ်ဆိုခဲ့ထိုသူတော်ကောင်းတွေအတွက်ရည်တွက်တဲ့မလိုအပ်ပါဘူးဒါကြော်သွားလို့ရတယ် ရေလွတ်တဲ့နီးကို30ရာမလိုဘူးပေါ့ဒါတစ်စင်ကောင်းပြီပြီးတဲ့အခါနောက်တစ်စင်တက်တဲ့အခါကျအနုဗန္ဒနာနီးပေါ့အစဉ်လိုက်တယ်ဝင်လေတွက်လေကိုအစဉ်လိုက်တယ်ဆိုတဲ့နီးပေါ့အဲဝင်လေတွက်လေကိုအစဉ်လိုက်တဲ့နီးဆိုရတယ်တခါလေမှဒီစာတဲ့အတိုင်းဦးဇင်းတို့ပြောတဲ့အခါရေတွက်တဲ့နီးကိုသုံးသုံးပြီးတော့အစဉ်လိုက်တဲ့နီးကိုသုံးဟောအစဉ်လိုက်တဲ့နီးကိုသုံးဆိုတခါလေဝင်လေတွက်လေနောက်ကိုမိမိကတတိနဲ့တောက်ချောက်လိုက်နေရမယ်ဆိုတော့ဒီလိုမျိုးလဲအတီမှားတတ်ဒါလည်းပဲလိုအပ်တဲ့သူတော်ကောင်းတွေကိုဒါဒီပုံစံနဲ့သွားရတယ်လို့ပြောတာ အဲ့တော့ဦးဇင်းတို့ကဒီလိုအပ်တဲ့သူတော်ကောင်းကိုတနည်းအားဖြင့်ယောဂီသူတော်ကောင်းတွေကိုပဲပြောခြင်းဖြစ်တယ်အကယ်၍လိုအပ်တဲ့သူတော်ကောင်းဆိုဒါဆိုဘလို့သူတော်ကောင်းတွေကဘလို့ယောဂီတွေကမလိုအပ်ဘူးလေဒါမေးစရာရှိပြန်အဲ့တော့ဦးဇင်းတို့ဒီတာမန်ပေါ့လွယ်လွယ်ကူကူနဲ့အောင်မြင်တဲ့ယောဂီတွေကိုဦးဇင်းတို့စပြီးတော့ပုံစံလေးတွေထုတ်ပြီးတော့ပြောအချို့ချို့ယောဂီကဝလင်ထွက်လေကိုမှန်ဝလင်ထွက်လေကိုမှတ်လို့ဒီပရိကံကတော့ဒါဦးဇင်းတို့ဒါအထူးပြောစရာမလိုဘူးအစာထိုင်တော့မယ်ဆိုရင်ဒါဘုရားတရားတန်ခါယန္တာမြတ်သုံးပါးကိုဒါ ရှိခိုးမယ်သတင်းဒီလာတွေခံဦးကျင့်သုံးဆောက်တွေမြတ်တရားတန်ခါယနာမြတ်သုံးပါးကိုရှိခိုးမယ်ဟောပြီးတဲ့အခါဒီစားထဲမှာပြတဲ့အတိုင်းရိယာပုဂ္ဂလိကိုဒါတက်တောင့်တက်တာအနေထားလေးထားမယ်အထက်ပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းထားမယ်ဒါတွေကတော့လုပ်ကြရမှာပဲအဲဒါလုပ်ပြီးတဲ့အခါခုနသုရရကကမ္မထံကိုလည်းထိုက်တဲ့မိမိကဗုဒ္ဓနုတ္တိကိုနှစ်သိမ့်ဗုဒ္ဓနုတ္တိကိုပွားများလို့ရတယ်မိမိနဲ့မိမိရဲ့အိန္ဒိယဇိုက်နဲ့ကိုက်လို့မေတ္တာကမ္မထံကိုပွားများခြင်းနဲ့သူမေတ္တာကမ္မထံအမရဏုတ္တိကမ္မထံကိုပွားများအားထုတ်ခြင်းနဲ့သူမရဏုတ္တိကမ္မထံ စသည်အပြင်ဒီကမ္မထမ်းလေးတွေကတော့ဒါမိမိတို့ကဟိုအခြေခံအနေနဲ့တနည်းအားဖြင့်မိမိတို့ရဲ့လက်သုံးခုအာနာပါနကိုအားထုတ်တော့မယ်ဆိုအာနာပါနကမိမိတို့ရဲ့လက်သုံးကမ္မထံဖြစ်ခဲ့မယ်ဆိုရင်ထိုလက်သုံးကမ္မထံကိုအားထုတ်ဖို့ဒါအခြေခံအနေနဲ့ပြင်ဆင်တဲ့အနေနဲ့တော့ဒါခုနသူတို့စတုရာရကကမ္မထံတို့လိုဒီလိုကမ္မထံလေးတော့ဒါထပ်တင်သည့်အားလေးတော့ဆိုမိမိတို့ကဒါပြင်ဆင်တဲ့အနေနဲ့အားထုတ်ကြရအောင် ကောင်းပြီအဲ့လိုအထုတ်ပြီးတဲ့သူတော်ကောင်းတရားကကိုအာနာပါနကိုစပြီးအထုတ်ပြီးအစဉ်စဉ်ပြင်ဆင်ပြီးလို့အထုတ်ပြီးဆိုတဲ့အခါဒီနာတိဝနဲ့အထက်နှုတ်ကမ်းပြောင်းမှာပေါ့ဥစဉ်တို့လွယ်လွယ်လေးပါပဲဒါရိုးရိုးလေးပဲတစ်ခါလေးမှာဥစဉ်တို့ကဟိုနာဟိုလက်နာယူရမယ်ရိုးရိုးလေးပဲနာယူရိုးရိုးလေးပဲကျင့်ရမယ်ပေါ့ဥစဉ်တို့ပြောနေကြစကားလုံးလေးတစ်ခုရှိတယ်တကယ်တမ်းကျတော့တရားကသိပြီးတော့ယိုးပါတယ်တကယ်လေးမှာတို့တကယ်ကြီးတွေတကယ်မကြီးတွေနှစ်ယောက်ပြင်ယောဂီသူတော်ကောင်းတွေကနည်းနည်းလေးသူကပို့ပို့ပြီးတော့ တွေးလိုက်တယ်ပူပူပြီးတွေးပူပူလေးစဉ်းစားတဲ့အခါကျတော့ဒီကလေးမှာပူပူလေးရှုပ်ရှုပ်သွားတာဟုတ်မလားအဲ့တော့ပြောချင်တာကဘာပြောချင်တာလဲဆိုတော့မနာသိဘောနဲ့အထက်နှုတ်ခမ်းများကိုဦးဇင်းတို့တတိလေးထားမယ်ပေါ့ဒါတတိဆိုတာလည်းဒါလွယ်လေးပဲအာယုံတစ်ခုကိုဒါဦးဇင်းတို့ focus လုပ်လိုက်တာပေါ့အ focus လုပ်မယ်ဒီအာနာပါနကိုဒီနာသိဘောနဲ့အထက်နှုတ်ခမ်းများမှာတတိလေးကမှာဒါမျိုးလုံးလေးကမိတ်ထားမယ်ဟောမျိုးလုံးလေးမိတ်ပြီးတော့အသက်ကိုကိုပုံမှန်ရှူတယ်ခုနလိုဘာရှီအောင်ရှူမယ်ဟေ့တူအောင်ရှူမယ်ဟေ့ဒါတွေလည်းကိုဘာမှလုပ်စရာ မလိုဘူးကိုကဝင်လေတွက်လေလေးကိုကိုယ့်ရဲ့နေ့စဉ်ဘဝပေါ့ဒါရှူနေကြအတိုင်းအခုတို့တကကြီးတွေတကမကြီးတွေနေ့စဉ်ဘဝပြန်စဉ်းစားကြည့်ဘလောက်မိမိတို့ရဲ့အသက်ရှူမှုဒီတဘာဝအတိုင်းဖြစ်တယ်လေဒီနေ့အပြင်ဘလောက်တောင် natural ဖြစ်တယ်လေဆိုရင်ကိုအသက်ရှူနေတာအောင်ကိုသိသလားဒါမသိဘူးမသိလောက်အောင်ကိုအရန်ကို very natural ပဲအရန်ကိုတဘာဝအတိုင်းပဲအခုကကိုလွတ်လွတ်လပ်ပေါ်ပါတယ်ကိုကကိုရှူနေတာပဲအဲ့ပုံစံမျိုးပဲဦးဇင်းတို့တရားအထုတ်တဲ့အခါမှာ အဲ့လိုပဲယူရမှာပဲဒါကိုဦးဇင်းတို့ထက်ကထက်ကပြောရခြင်းကလည်းဟိုယောဂီတော်တော်များများကဒီမေးခွန်းလေးတွေမေးလို့ဟိုအသက်ရှူတဲ့အခါမှာဝင်လေအာနာမနာကမ္မထံဝင်လေတွက်လေကမ္မထံကိုမှတ်ပြီဆိုရင်ဒီလိုလိုဘယ်လိုအသက်ရှူရမလဲအစမေးလို့ရတယ်အဲ့တော့ဦးဇင်းတို့ကပြောချင်တာကအာနာပါနကမ္မထံကိုသင်ပေးခြင်းဒီဦးဇင်းတို့အသက်ရှူသင်ပေးနေတာမဟုတ်ဘူးတခါကြီးတခါကြီးတွေသဘောကျလားအထို့တူပဲ ဟိုဒကာကြီးတွေဒကာမကြီးတွေလည်းအသက်မရှူတတ်တဲ့ပုံကိုမဟုတ်ဘူးယောဂီသူတော်ကောင်းတွေပြအသက်ကိုရှူတတ်တာမှကျွမ်းကျင်နေတာပဲဟုတ်ပလားကျွမ်းကျင်နေတာပဲဒါအသက်မရှူတတ်တာလည်းမဟုတ်သလိုဦးဇင်းတို့ကလည်းအသက်ရှူသင်ပေးနေတာမဟုတ်ဘူးလို့ဒီလိုလေးနဲ့သဘောကျတော့အဲ့တော့မိမိတို့ကလည်းကျွမ်းကျင်ပြီးသားကိစ္စတစ်ခုဖြစ်နေတယ်အသက်ရှူရဲဆိုတော့ဒါသဘာဝအတိုင်းအဲ့တော့အဲ့သဘာဝအတိုင်းလေးပဲရှူပါပြောချင်တာကကောင်းပြီအဲ့လိုသဘာဝအတိုင်းလေးမိမိနှိမ့်စဉ်အချိန်နဲ့အမျှရှူနေတဲ့အတိုင်းလေးသဘာဝအတိုင်းလေးရှူတော်တော်မလုပ်ရတော့ ရှေ့ရှေ့ရှေ့ရှေ့ကတရားအမထုတ်ခင်မိမိတို့ရှုခဲ့တုန်းကတော့အဲ့အသက်ရှုမှုဒီတဘာဝအတိုင်းတော့ဖြစ်တယ်ဒါပေမဲ့တတိတော့မပါဘူးဘာမပါဘူးတတိတော့မပါပါဘူးခင်ဗျာတတိမပါဘူးတဘာဝအတိုင်းလေးတော့နေ့စဉ်နဲ့အမျှအချိန်နဲ့အမျှရှုနေတာမှန်ပါရဲ့တိုးတော့တတိလေးမပါဟောအခုကဘာလေးတိုးသွားလို့အဲ့တတိလေးတစ်လုံးပဲတိုးသွားတယ်အသက်ကတော့ကနတဘာဝအတိုင်းပဲရှုနေရမှာပဲရှုရိုးရှုစဉ်အတိုင်းပဲရှုနေရမှာပိုးပြီးတော့ဘာမှထူးပြီးတော့ဟို အာနာပါနအထုတ်လို့အာအတို့တော့ဟေးအသက်ကိုဘယ်လိုလေးရှူအောင်လဲလို့မဟုတ်ဘူးအာနာပါနအထုတ်လေကိုတဘာဝအတိုင်းနေ့စဉ်နဲ့မိမိရှူရိုးရှူစဉ်အတိုင်းပေါ့အသက်ကိုပုံမှန်ပဲရှူနေရသို့တော့ရှိရှိကတတိမပါပဲမြအခုတတိလေးကပ်ပြီးဒီဝင်လေထွက်လေလေးကိုငါသိအောင်ကျူးလွမ်းမယ်ဆိုတဲ့လုံလအထုံမှုဝရိယလေးနဲ့တတိလေးပေါ့အဲ့ဒီမှာဝင်လေထွက်လေလေးကိုကိုယ်ကွယ်ပြပြသိတယ်ဆိုတဲ့ပညာပေါ့ဒီသုံးခုပေါင်းထည့်ရအဲ့တော့ဒါကိုဦးဇင်းတို့ ဟိုအာနာပါနစပြီးဟောတော့ဒါဘုရားဟောတုတ်တန်ဒီတွေကဒေသနာလေးတွေကိုပြီးသားအာတာပိတမ္ပဇာနောတတိမာဒီသုံးချက်ကတော့ယောဂီတိုင်းမှာရှိရမယ်ဆိုတာဒါလေးကိုလည်းမမေ့အောင်ယောဂီသူတော်ကောင်းပါအဲ့တော့ဒီသုံးချက်ဒီယောဂီတွေမှာတကယ်လိုအပ်တယ်အာတာပိတမ္ပဇာနောတတိမာဟောအာတာပိဆိုတဲ့ကြိုးစားအထုံးမှုအတူတူကြိုးစားအထုံးမှုဝိရိယအစဉ်စဉ်တွေကတော့ထားအောင်ပေါ့ဒီစကားစားမှာတော့ ဒါအာတာပီဆိုတဲ့ဝင်လေတွက်လေးလေးကိုသိအောင်ကြိုးစားနေမှုဝရိယလေးဒါလေးတော့ကိုယ်မှာရှိရအော်နောက်တစ်ခါအာတာပီတမ္ပဇာတော့ဝင်လေတွက်လေးလေးကိုသိတယ်သိသိနေတယ်ဆိုတဲ့ပညာလေးလည်းရှိဖို့တော့လိုတယ်အော်နောက်တစ်ခါအာတာပီတမ္ပဇာတော့တတိမှာဒီဝင်လေတွက်လေးအောင်လေးပေါ်မှာတတိလေးမြဲနေတယ်တနည်းအားဖြင့်တတိလေးထားနေတယ်ပေါ့အစအာထုတ်တဲ့သူတော်ကောင်းမှာတတိလေးထားပြီးဝင်လေတွက်လေးလေးကိုသိအောင်ကြိုးစားနေတယ်ဆိုတဲ့ဒီအင်္ဂါသုံးချက်တော့မိမိတို့တဏ္ဍာမှာလိုအပ်နေတယ် ဒါမရှိမဖြစ်ရှိရမယ်။ကောင်းပြီ။အဲ့လိုအင်္ဂါလေး၃ချက်ရှိလို့ဒီတတိဝရိယပညာလေးနဲ့လေကိုဘက်ကကြိုးစားအထုံမှုကောတတိလေးကောဒီမှာထားပြီးတော့နှာသီးဝါနဲ့အထက်နှုတ်ကများထားရင်ဒါလုံလောက်ပြီ။သူတော်ကောင်းတရားအာနာပါနကိုစအထုပ်တဲ့သူတော်ကောင်းတွေဒါဒီလုံလောက်သွားပြီ။ဟိုဘာမှအများကြီးထပ်ပြီးတော့မစင်းစားပါနဲ့။ထပ်ပြီးတော့မကြိုးစားနဲ့တော့။ခုနနှာသီးဝါအထက်နှုတ်ကများမှာတတိလေးကပ်ပြီးတတိဆိုတာခုနပေါ့ ဟိုအာယုံလေးဒီမှာနှလုံးလေးသွင်းပြီးတော့ကြိုးစားပြီးတော့ဒီဝင်လေးထွက်လေးလေးကိုသိအောင်ကြိုးစားမှုဆိုတဲ့ဝတိရရဲ့တတိလေးကိုနှလုံးသွင်းနေမယ်အာနာပါနာလေးကိုတတိလေးနဲ့နှလုံးသွင်းနေမယ်ဒီဟာလေးရှိရင်လုံလောက်ပြီးယောဂီသူတော်ကောင်းအေးကောင်းပြီအဲ့လိုအားထုတ်လိုက်လို့ရှိဘာဖြစ်မတော့တာမန်ယောဂီသူတော်ကောင်းတွေမှာတော့အဲ့လောက်အားထုတ်လိုက်တာနဲ့ဘာဖြစ်တော့တပြေးပြေးနဲ့သူတော်ကောင်းတယောက်ဒီဒီဝင်လေးထွက်လေးအာယုံလေးပုံမှာစိတ်ကတပြေးပြေးတပြေးပြေးနဲ့တတိလေးမြင်းလာဟောတတိလေးမြင်းလာတာနဲ့အမြနောက်တကဘာဖြစ်လာတော့ဆိုတဲ့အခါကျတော့ တမာရီလေးရတယ်တဖြည်းဖြည်းအသားတက်လာအဲ့လိုတမာရီလေးကအသားတက်ရင်ဝင်နေထွက်လေလေးကိုအထုတ်နေရင်လည်းပဲသူကတခါတည်းအဲ့ဒီမှာဟိုအချို့အချို့ယောဂီတွေမှာဆိုရင်ဟိုဝင်နေထွက်လေလေးကိုတခါတည်းဟိုအတိညာလေးပေါ့ဒီနေရာမှာဦးဇင်းတို့ပြောချင်တာဝင်နေထွက်လေလေးကိုမြင်လာတယ်ပေါ့ဟိုမြင်လာတယ်ဆိုတဲ့နေရာကိုပြောချင်တာကဒါစက္ကုဝိညာဉ်ကတရားမဟုတ်တဲ့အတွက်ကြောင့်မျက်စိနဲ့မြင်ရတာမျိုးတော့မဟုတ်ဘူးဒါကိုတော့တို့တရားကြီးတွေကမကြီးတစ်ချက်ကလေးမှတ်သွားရအောင်အဲ့တော့မျက်စိနဲ့မြင်လို့မျက်စိနဲ့မြင်ရမှာတော့မဟုတ်ဘူးသို့တော်ဒါဒီ မနောဝိညာဉ်ရဓမ္မဖြစ်တဲ့အတွက်ဉာဏ်နဲ့ဒီဉာဏ်မှာလို့ရှုပွားသုံးသပ်မယ်ဉာဏ်နဲ့မြင်လာတယ်အဲ့တော့ဝင်လေးတွန်းလေးကိုတတိလေးကလို့တတိလေးမြင်လာပြီတမာလေးကလည်းတော်တော်လေးတက်လာပြီအားကောင်းလာပြီဆိုတဲ့အခါကျတော့အဲ့မှာဝင်လေးတွန်းလေးလေးကိုဉာဏ်နဲ့မှတခါလေးထင်လာတယ်ဝင်လေးထွက်လေးလေးကဉာဏ်နဲ့မှထင်လာတယ်ဝင်လေးထွက်လေးလေးဒါကတော့တဦးနဲ့တူတော့မတူဘူးပေါ့ဒါဥစဉ်တို့အကြမ်းမြင်ပြောနေတာအကြမ်းမြင်ပြောတဲ့အခါကျတော့ ဝင်လေထွက်လေလေးကိုတပြည့်ပြည့်ဒီညလေးမှာဒါလှုပ်လှုပ်လှုပ်လှုပ်နဲ့တွေ့ရင်တွေ့လာမယ်လေချောင်းလေးတွေ့ရင်တွေ့လာမယ်သို့မဟုတ်ဝင်လေထွက်လေလေးပဲဒီနှာသီးဝါးနဲ့တက်နှုတ်ကမ်းများလေးမှာဒါဝင်လေထွက်လေအနေနဲ့ပေါ့အသိဉာဏ်လေးမှာထင်ထင်ရှားရှားလေးတွေ့လာတယ်ထင်ရှားလေးတွေ့လာလို့ရှိရင်အဲ့ဟာကမကြောက်ဘူးဒါတာမန်ဟိုပေါ့ဦးဇင်းတို့သူတော်ကောင်းတွေမှာဖြစ်တတ်တဲ့ရေပုံရဆိုရင်မကြလာပဲနဲ့အဲ့ညာလေးကတပြည့်ပြည့်နဲ့ခါတဲ့ဟိုအယောင်နေနဲ့ပေါ့အယောင်နေနဲ့လို့ပြောခြင်းကဉာဏ်နဲ့မှထင်ရှားလာတာအစကလေကိုလေလို့ပဲဘာမှမမြင်ရဘူးပေါ့ဒါပေမဲ့ဒီကနေ့ညစ်ထက်ထက်ကလေးတွေ့လာတယ် ။အော်ညစ်တတက်လေးကနေတပြည့်ပြည့်နဲ့အဲ့မှာဖွေးပြီးတော့လာတယ်။လေချောင်းလေးပဲဖြစ်ဖြစ်ပေါ့။လေချောင်းလေးကဖွေးလာတာပဲဖြစ်ရင်ဖြစ်မယ်။သို့မဟုတ်ဒီနာသီဝနဲ့ထက်နှုတ်ကမ်းများမှာဒီဝူနေတွက်လေးလေးကတခါတည်းဒီမှာခက်ဆူဆူလေးနဲ့အဲတခါတည်းဖွေးလာတာမျိုးဖြစ်နိုင်တယ်ပေါ့။အဲအဲ့လည်းပဲခုနလိုတတိလေးကိုမြင်းအောင်ဆက်ပြီးတော့ကတ်ထားလိုက်ရင်ထိုးသူတော်ကောင်းတွေတခါတည်းအဲ့ဒီဖွေးတယ်ဆိုတဲ့လေချောင်းလေးပဲဖြစ်ဖြစ်သို့မဟုတ်ဒီမှာနာသီဝနဲ့ထက်နှုတ်ကမ်းများမှာရှိနေတဲ့ဒီဝူနေထွက်လေးဆိုတဲ့ဒီဟိုပညာအာယုံလေးကပြီးတပြည့်ပြည့်ဖွေးနေတာနဲ့ကတပြည့်ပြည့်ပြီးတော့ ဖြည်းဖြည်းချင်းပေါ့ပြုံးလေကြီးတော့မဟုတ်ဘူးဖြည်းဖြည်းကြီးလင်းလာမယ်ကြီးနေလာဒီဖြည်းဖြည်းနဲ့ကြီးနေတောက်ပလာတဲ့အစဉ်ရောက်မှာပေါ့ဟောဒါဆိုလို့ရှိရင်တော့ဒီသူတော်ကောင်းတွေဒါအာနာပါနမှာဒါတော်တော်ကြီးကိုအောင်မြင်သွားပြီဥပ္ပစာရအခိုက်တော့ရောက်ပြီလို့ပြောလို့ရတယ်အဲ့လိုရရင်အဲ့ဒါကိုတစ်တိုင်းတစ်တိုင်းသုံးလေးတိုင်းထိုင်တိုင်းထိုင်တိုင်းထိုင်တိုင်းထိုင်တိုင်းရလို့၄၅တိုင်းတော့ရပြီဆိုရင်ဒီပေါ်လာတဲ့ပေါ့စစချင်းပေါ်တဲ့ဒီစစပြီးညံထဲမှာထင်းလာတဲ့ဝင်နေထွက်လေအဲ့ဒါကနေခုနညစ်ထက်တက်မိကိုရောင်အဲ့ကနေခက်ဖြူဖြူလေးဖြစ်လာမယ်အဲ့ကနေကြည်လင်းလာမယ်ဆိုတော့ ဒီအာယုံလေးကမပြောက်တော့ဘူးသုံးလေးတိုင်းထိုင်တိုင်းထိုင်တိုင်းမပြောက်တော့ဘူးဆိုရင်ယောဂီကဒါစပြီးတော့စမ်းရတော့ဘယ်လိုစမ်းရတော့ဒီအာယုံလေးကိုမြဲအောင်ငါဘယ်လောက်ရသလဲဆိုတော့ဒါဒိဋ္ဌံမှုကိုစလုပ်ရအဲ့တော့ဒိဋ္ဌံပဲစစချင်းတဏှာကြီးဒိဋ္ဌံကြည့်လိုက်တဏှာကြီးဒိဋ္ဌံကြည့်ရင်ဒါတဏှာကြီးဝင်းကျင်ဆိုပေမဲ့ရှေ့တို့နောက်ဆိုအချိန်ပိုလေးတော့စစချင်းသူတော်ကောင်းတွေမှာရှိတတ်တယ်ဒါဆို5မိနစ်10မိနစ်လောက်ထိလဲကြွားရင်ကြွားမယ်ကိစ္စမရှိဘူးဒါရပြီဆိုလို့ချင်းဒါကိုဒိဋ္ဌံဒိဋ္ဌံပြီးတော့ဒါလင်းကားတိုင်းပြီးကြည့်အောင် လေ့ကျင့်လိုက်လို့ရှိရင်၄၅တိုင်းသို့မဟုတ်၂ရက်၃ရက်လောက်ဇက်တိုက်ပေးပေါ့အချိန်ပေးနိုင်တော့လေ့ကျင့်လိုက်လို့ရှိရင်ဒီဝင်လေတွက်လေကနေပြီးဖြစ်ပေါ်လာတဲ့ဒီနမိတ်ကလေးကထိုးသူတော်ကောင်းမှမပြောက်တော့ဘူး။နောက်အဋိဌံကလည်းတဖြည်းဖြည်းနဲ့အရန်အချိန်ကဟို accurate ဖြစ်လာတယ်ပေါ့။အရန်ကိုနှီးစက်လာမယ်။နှီးစက်လာမယ်ဆိုတော့ဥမာဆိုရပါဆိုတနာရီတိတ်ကြရင်တနာရီရော့လဲနည်းနည်းတိုးလဲပိုလဲပဲနည်းနည်းပေါ့။မိနစ်ပိုင်းလောက်ဒီလောက်ကလေးဖြစ်လာပြီဆိုဒါသူတော်ကောင်းကအောင်မြင်ပြီ။ဒါဆိုရင်တော့ဦးဇင်းတို့အဲ့သူတော်ကောင်းဒီအာနာပါနနဲ့ဒါ ကျင်းနေဥပဇာရတမာတိကတော့ပေါက်ပြီအဲ့ကြမှာဒါဇံကိုတစင်ကူးမှုအရေးကိုတော့ဒါဆရာသမားနဲ့ဆက်ပြီးတော့ဒါသွားရမယ်ပေါ့အဲ့သွားပုံသွားနည်းကိုလည်းဇံကူးပုံပိုင်းလေးတွေကိုလည်းဦးဇင်းတို့ဒါဒီနေ့တော့လည်းကောင်းသို့မဟုတ်အချိန်မရလည်းနောက်တစ်ပတ်တော့လည်းကောင်းဒါလေးတွေလည်းသိသိပြောသွားပြီအဲ့တော့ခုဓမ္မပြောချင်တာကဒီနေရာမှာတစ်ချက်ရက်ခဲ့မယ်ဆိုတော့ဒါအတာမန်ယောဂီသူတော်ကောင်းတွေဒါကြုံရတဲ့တနည်းအားဖြင့်ရေပုံရပေါ့ဒါအတွေ့အကြုံသဘောမျိုးပေါ့အဲ့တော့သူတော်ကောင်းတွေဒီထိုကဲ့သို့ဖြစ်နိုင်အဲ့အဲ့သူတော်ကောင်းမှာဒါထပ်ပြောချင်တယ် ခုနဒီနေ့မှာအယောင်ဆိုတဲ့စကားလေးတစ်ခုဦးစင်းကသုံးခဲ့တယ်ပေါ့အဲ့တော့ဝင်လေထွက်လေလေးကိုစပြီးညံထဲမှာထင်လာမယ်ပြီးတော့ညက်ထက်တဲ့အယောင်လေးတွေ့လာမယ်ဆိုဒါလေးတွေပြောခဲ့တော့ဒီညံမှာထပ်ပြီးပြောချင်တာကဘာလဲဆိုတော့ဦးစင်းတို့တခါလေးမှာအလုတ်လုတ်တဲ့အခါမှာဦးစင်းတို့ကစံပေကိုလွတ်ပြီးတော့တော့သွားလို့မရဘူးအေးစံပေကိုလွတ်ပြီးတော့သွားလို့ရှိရင်ဒီစံပေဆိုတာကဦးဇင်းတို့ပြိပတ်ကျင့်တဲ့အတွက်ဒါဟိုပေတံလေးပဲပြိပတ်ကျင့်တဲ့ဒီဘလောက် အမှန်ကန်တယ်တနည်းအားဖြင့်ဘလောက်အကျိုးသက်ရောက်မှုရှိမလဲဆိုတာကိုဦးဇင်းတို့ကပရိယတ်ဆိုတဲ့ပေဒံနဲ့ပြန်ပြီးတော့တိုင်းတာရတာဖြစ်တယ်။အဲ့တော့ပရိယတ်ဆိုတဲ့ပေဒံတနည်းအားဖြင့်ပရိယတ်ဆိုတဲ့မှတ်ကြောက်ပုံမှာတင်ပြီးတော့ဦးဇင်းတို့ကဟိုစစ်ကြည့်ပါမှရတယ်။အဲ့တော့ဒီညမှာဦးဇင်းတို့ကဒီစာထဲမှာပြောတာဒီတစ်ခုပြောရင်အဲ့တော့အယောင်ဆိုတာကိုပြောလိုက်တော့စကလုံးကရောသွားမှာဆိုလို့အဲ့တော့ဒီညမှာဦးဇင်းတို့စာကဘာပြောထားလဲဆိုတော့နေဝဝဏတော်မနတိကာတဗန္နလက္ခဏတော်ပစ္စဝကိတဗန္နဆိုတဲ့ဒီစကားလေးတစ်ခုရှိတယ်။ဒါကတော့တို့တကကြီးတွေဒီမှာရေးဒါလည်းပဲဟို အာနာပါနအထုတ်တဲ့သူတော်ကောင်းတယောက်နေနားလည်ထားရဘာပြောတာလို့ဆိုတော့နေဝဟောနာတော်မနတိကာတပံဟောနာတော်အယောင်အပြင်နေဝမနတိကာတပံနှလုံးမသွင်းရဘူးဟောအာနာပါနမှာအယောင်နဲ့သွားပြီးနှလုံးသွင်းလို့မရအောင်နောက်တကလက္ခဏာတော်နလက္ခဏာတော်တဘာဝတမညလက္ခဏာအပြင်နပစ္စဝကိတပံဒါမစင်ကျင်အဘူးမပွားများအဘူးဒီနှစ်ချက်ပေါ့အဲ့တော့တူတူပြန်ပြောမယ်အယောင်အပြင်လည်းနှလုံးမသွင်းရဘူး တဘာဝတမင်ညဆိုတဲ့ဒီလက္ခဏာတွေနဲ့လည်းပဲသုံးသက်ဆင်ရင်မှုမပြုရအောင်ဒါအာနာပါနဒါတမထဘိုင်းမှာပေါ့ကိုအာနာပါနပထမစတုကအနေနဲ့တမထဘိုင်းကိုစအထုတ်တဲ့သူတော်ကောင်းတွေဒီနှစ်ချက်ကိုတော့မိမိတို့ကလိုက်နာရမှာဖြစ်တယ်အဲ့တော့အယောင်အနေနဲ့နံပါတ်1ပေါ့နှလုံးမသွင်းရအောင်ဒါပါပြောတာပဲဘာပြောတာလဲဆိုတော့အချို့ချို့ယောဂီကအခုဒီဦးဇင်းတို့ပြောနေတယ်ဝင်နေထွက်လေကိုမှတ်တယ်ဝင်နေထွက်ကိုမှတ်ရင်းနဲ့ဝင်နေထွက်လေတွေကအတိညာနဲ့မှထင်ထင်ရှားရှားဖြစ်လာပြီးပြီးတော့အဲ့မှာညစ်တက်တက်ကလေးဖြစ်လာတယ်ဖြူလာမယ်ကြည်လင်တောက်ပလာ ဒါပြောနေခြင်းဒီဒီနမိတ်ကအာနာပါနနမိတ်ကသူ့ရဲ့ဒီ step by ဟိုပေါ့အစဉ်အတိုင်းပေါ့နော်တစင်ချင်းတစင်ချင်းပြောင်းလဲတတ်တဲ့သဘာဝကိုတော့ဦးဇင်းတို့ကယောဂီတွေကိုတို့ဒကာကြီးတွေဒကာကြီးကိုပြောပြနေခြင်းဖြစ်တယ်ဒါပေမဲ့အယောင်ကိုပြောနေတာမဟုတ်ဘူးအာအာဖြူလာတယ်အာညိုးသွားတယ်အာဝါသွားတယ်နီးသွားတယ်ဒီလိုမျိုးအယောင်တွေကိုလိုက်နှလုံးသွင်းဖို့ဒကာကြီးတို့ရဲ့ဒီအတိညာနဲ့တနည်းအားဖြင့်ခေါင်းထဲကိုဦးဇင်းတို့ရိုက်ထည့်နေတာမဟုတ်ဘူး အဲပြောချင်တာကစွန့်မသွားနဲ့အယောင်ကိုဥတည်ပြောနေတာမဟုတ်ဘူးအခုပြောနေခြင်းဒီအာနာပါနရဲ့ပြောင်းလဲတတ်တဲ့သဘာဝကိုပြောတာဒီကြောင့်မလို့အာနာပါနကမ္မထန်ဒီအခြားကမ္မထန်နဲ့မတူအခြားကမ္မထန်ကဆိုကြပါစို့ဦးဇင်းဒီညမှာတာတကလေးတစ်ခုထပ်ပြီးတော့ယူပြဥပမာပထဝီကတိုင်းကိုပွားများအထုတ်တဲ့သူတော်ကောင်းတယောက်ပေါ့ပထဝီဆိုတဲ့ကတိုင်းဝင်းကြီးကိုစပြီးတော့ပွားများတယ်ရသွားပြီဆိုရင်ဒီကတိုင်းဝင်းကိုပွားများအဲ့ကတိုင်းဝင်းကဒီပထဝီဆိုတဲ့ဒီသူညံထဲမှာထင်းလာတဲ့ဒီကတိုင်းဝင်းကတဖြည်းဖြည်းနဲ့ထင်ရှားလာတယ် နောက်ဆုံးမှာဘာဖြစ်လာမလို့ဆိုတော့ဒါဟိုပြိပကနိမိတ်ထိရောက်မယ်အဲ့ဒါကိုရက်စင်မျက်နှာကိုဖြတ်မယ်ရက်စင်မျက်နှာဖြတ်ပြီးတော့ဒါဇံဝင်သားတဲ့အထိ तू ကဒီကတိုင်းပညာအာယုံကမပြောင်းတပုံတန်နေပဲစပြီးတော့ရလာပြီဆိုတဲ့အချိန်ကစပြီးပွားများပွားများပို့ပြီးတော့အားကောင်းလာတယ်အားကောင်းလာတဲ့အချိန်ကစပြီးတပြေးပြေးတပြေးပြေးနဲ့နဲ့ဆိုင်တဲ့တမာလေးရောက်သွားတဲ့အထိသူ့မှာထူးထူးခြားခြားကြီးပြောင်းလဲသွားတာမျိုးအခြားကမ္မဋ္ဌာန်းတွေမှာတိတ်မရှိဒါပေမဲ့ ဆိုကြပါစို့ဓမ္မထပ်ပြီးတစ်ခုပြောမယ်အခြားကမ္မဋ္ဌာန်းဆိုမေတ္တာကမ္မဋ္ဌာန်းလေးသတိရလို့မေတ္တာကမ္မဋ္ဌာန်းနဲ့ပေါ့တို့တကကြီးဒီကမကြီးတတ္တဝါတွေကိုအာယုံပို့တယ်ပေါ့ဆိုကြပါစို့အမျိုးသားတယောက်ကလိန်တူဖြစ်တဲ့အခြားမျိုးသားတယောက်ကိုကိုယ်ဆရာသမားတို့ဟိုစသည်အပြင်လေးသားတဲ့ပုဂ္ဂိုလ်တယောက်ကိုမေတ္တာပို့တယ်အမျိုးသမီးကလည်းထို့တူပဲမိမိနဲ့လိန်တူဒါအမျိုးသမီးတူကိုယ့်ရဲ့မိဘတော်လကောင်ကိုယ့်ရဲ့လေးစားတဲ့ဆရာမတော်လကောင်စသည်အပြင်ဒီလိုပုဂ္ဂိုလ်ကိုမေတ္တာပို့မယ်ဆိုစစချင်းတော့အဲ့ပုဂ္ဂိုလ်ကိုအာယုံယူထားတယ် အဲ့ပုဂ္ဂိုလ်ကိုအာယုံယူပြီးတော့ဒါတကားတဲ့ဉာဏ်နဲ့မှထင်းလောင်အောင်ယူပြီးတော့သူ့ကိုဘေးရန်ကင်းပါစေဘေးရန်ကင်းပါစေနဲ့မေတ္တာတွေပို့ပို့နေတပြေးပြေးနဲ့ဒီကိုအာယုံယူရတဲ့ပုဂ္ဂိုလ်ကတပြေးပြေးထင်ရှားလာထင်ရှားလာပြီးနောက်ဆုံးမှာအဲ့အာယုံပေါ်မှာစိုက်ပြီးတော့ဒါမေတ္တာကမ္မဋ္ဌာန်းကဒါတတ္တဝါပညာကိုအာယုံယူပြုပြီးတော့ဒါဖြစ်တဲ့ကမ္မဋ္ဌာန်းဖြစ်တယ်လို့ကြောင့်အဲ့တတ္တဝါပညာလို့ခေါ်တဲ့ကိုအောင်ယူတဲ့ပုဂ္ဂိုလ်ကထင်ရှားလာပြီဆိုအဲ့မှာတပြေးပြေးနဲ့မေတ္တာကိုပွားများနေတာဇန်သမာဓိတွေထိရတော့ဆိုလိုရင်းပြောချင်တာကကမ္မဋ္ဌာန်းအာယုံပြောင်းမသွားဘူး။ဘာပြောင်းမသွားဘူး အာယုံကမ္မထအာယုံပြောင်းမသွားဘူးဘာပြောင်းမသွားဘူးလဲသမထအာယုံပြောင်းမသွားပါဘူးဖေဟာအခြားအခြားကမ္မထတွေကရေပုံရဦးစင်းတို့ပြောကြမယ်ဆိုကမ္မထအာယုံစပွားများတဲ့အချိန်ကစပြီးကမ္မထအာယုံဒီအထူးကြီးပြောင်းလဲမသွားဘူးထင်ရှားလာတာမျိုးပဲရှိဒါပေမဲ့အာနာပါနကမ္မထမှာကြာသူကခုနပြောတဲ့ဦးစင်းတို့ဟိုနမိတ်အရာပြောမယ်ဆိုရင်တော့ပရိကမနမိတ်ဥက္ကနမိတ်ပရိပါကနမိတ်ဆိုတဲ့အစဉ်၃ဆင့်မှာသူကတစ်ဆင့်နဲ့တစ်ဆင့်မှာသူ့မှာခုနဟို ခုနဦးဇင်းတို့ပြောသလိုပေါ့ခုနမိကိုရောင်လို့ညစ်ထက်ထက်ကလေးပြီးတော့ပြူလာမယ်ပြူတဲ့ကြည်လိန်တောက်ပါလာမယ်ဆိုတဲ့တောင်းလဲမှုလေးတွေကအခြားကမ္မထန်နဲ့မတူဘူးဒါကိုဦးဇင်းတို့ကဟိုတို့တကကြီးတွေကိုဟိုဘယ်လိုပြောမလဲ focus လုပ်ခြင်းသိခြင်းနဲ့ emphasize လုပ်စီခြင်းနဲ့အတွက်ကြောင့်ဒါကိုပြောခြင်းဖြစ်တယ်အယောင်ကိုဥတည်ပြောနေတာမဟုတ်ဘူးလို့တို့တကကြီးတွေကမကြီးတွေကဒါသဘောကျရအောင်ကောင်းပြီအဲ့တော့ဒီမှာခုနပြောတဲ့ဒီဝင်လေထွက်လေကိုမှတ်ခြင်းနဲ့ဓမ္မရီလေးဖြစ်လာလို့ရှိရင်တို့ဝင်လေထွက်လေလေးကအတိညာနဲ့မှတစ်ဖြည်းဖြည်းထင်ရှားလာမယ် ဟောပြီးတော့ညစ်တတ်တဲ့မိကိုရောင်ဖြစ်လာမယ်ပြီးတပြည့်ပြည့်နဲ့ဖြူပွေးလာတဲ့အဆင့်ရောက်မယ်ပြီးတော့ကြည်လင်တောက်ပလာမယ်ပေါ့ဒါသည်အယောင်ကိုဥတည်ပြောနေတာမဟုတ်ဘဲနဲ့အာနာပါနာကေအာနာဖြစ်တတ်တဲ့ဖြစ်စဉ်လေးကိုပြောပြခြင်းဖြစ်တယ်လို့ဒီလိုလဲတို့တကကြီးတွေဒီမကြီးတွေကသဘောကျအောင်ပြီအဲ့တော့တာမန်ယောဂီတယောက်ကပေါ့ဒီပုံစံလေးသူဖြစ်စဉ်နဲ့ဖြစ်ပြီးတိုးတက်ပြောင်းလဲသွားပြီဆိုတဖြည်းဖြည်းနဲ့ထိုးသူတော်ကောင်းတွေဒါအာနာပါနာနဲ့အောင်မြင်တဲ့အစဉ်ကြီးရောက်ပြီလို့ဒီလိုပြောလို့ရတယ်ရှေ့ဆက်ပြီးဇန်ကုကိုပဲလို့တော့တယ်ဒါက ဒါတာမန်ယောဂီတွေနောက်အဲ့ဖြစ်စဉ်ကတော့အရှင်မယားအခုပြောတဲ့မိဖို့ရောက်ညစ်ထက်တက်ကလေးအော်အဲ့ကနေဖြူလာတယ်ပြီးတော့ကြည်လေးတောက်ပလာတယ်ဆိုတာဒါကယောဂီတန်ဖြစ်မှာလားဒါလည်းမဟုတ်သေးဘူးသူ့ရဲ့အတွေ့အကြုံသူ့ရဲ့ဟိုနောက်ခံအကြောင်းတရားတွေအော်ပြစ္ဆုတ်ပံသူ့ရဲ့မှတ်သားမှုတင်ညာတွေအဲ့ဒါတွေပေါ်မူတည်ပြီးတော့ဦးဇင်းတို့ဒီလိုအတွေ့အကြုံတွေဒီအားလုံးချွတ်ဆွတ်အားလုံးမှာတူရမယ်ဒီလိုလဲတို့တကကြီးတွေကတကမာကြီးတွေကဟိုမှတ် မထားသင့်ဘူးပေါ့အဲ့တော့အတွေ့အကြုံတွေဒီဟိုလူ10ယောက်မှာအတွေ့အကြုံဒီ10မျိုးဖြစ်နိုင်တယ်လူတရားမှာအတွေ့အကြုံဒီတရားဖြစ်နိုင်တယ်စစ်စင်ဖြစ်နိုင်တယ်ပေါ့ဟိုတူတာလည်းရှိမယ်မတူတာလည်းရှိမယ်ဒီလိုတော့ကိုယ့်ဘက်ကလက်ခံပေးရကောင်းပြီဒါကပထမယောဂီတစ်မျိုးဟောနော်ယောဂီတစ်မျိုးမှာကြတော့ဒီလိုမဟုတ်ဘူး သူလည်းပဲရိုးရိုးပဲဝင်လင်ထွက်လေလေးကိုမှတ်တယ်ကျန်တဲ့ခုနပြောတဲ့ဟိုရေတွက်တဲ့နီးအစင်လိုက်တဲ့နီးဖုဒနာနီးတနည်းအားဖြင့်ဟိုအာနာပါနဒီဖျားပါဠိတော်ဟောစဉ်ကကြည့်မယ်ဆိုရင်အရှိအတူအစအလဲဆိုငြင်းအောင်ငြင်းအောင်ကြည့်မယ်ဆိုတဲ့ဒီလိုဟာမျိုးတွေကိုသူအရင်နားမလည်ပြီပြန်ဝင်လင်ထွက်လေလေးကိုစမှတ်တယ်အဲ့လိုမှတ်နေတဲ့ဝင်လင်ထွက်လေလေးပေါ်မှာတတိကမြင်လာတယ်အော်တတိလေးကတဖြည်းဖြည်းမြင်လာတာနေပြီးတော့တတိအားတွေကောင်းလာတဲ့အခါတမာတိလေးပါလာပြီတမာတိလေးအားကောင်းလာတယ် ဟောအဲ့လိုဖြစ်ရင်အဲ့လိုယောဂီမှလည်းတခါဖြစ်တတ်တဲ့သဘာဝတစ်ခုအဲ့ဒါဘာလဲလို့မေးတဲ့အခါကျတော့ဒီကနေ့သူကအလင်းရောင်စပေါ်လာနမိတ်မပေါ်ဘူးခုနပြောတဲ့ဥမာကိုင်းတို့ဒီလေလေးကိုအတိညာနဲ့ထင်လာတယ်ထိုလေလေးကနေပြီးတော့ခုနမိကိုရောက်ညစ်ထက်တာကြီးဖြစ်တယ်ဆိုရယ်ဒီလိုသူတော်ကောင်းမျိုးကဒါနမိတ်ကစပေါ်ရဲ့လို့ခေါ်တာအဲနမိတ်ကစပေါ်တဲ့အခါကျတော့ခုနနမိတ်ကလေးကဒါပရိကမနိမိတ်ကပေါ်လာတယ်ပြီးတော့အုတ်ကနိမိတ်ပြောင်းတယ်ပြီးတော့ပရိဘကနိမိတ်ပြောင်းတယ်ဆိုတဲ့ဒါနမိတ်စပေါ်တဲ့သူတော်ကောင်းအခုပြောမဲ့သူတော်ကောင်းじゃအဲ့လိုမဟုတ်ဘူး သူကဆိုကြပါစို့ဝင်လေတွက်လေးလေးမှတ်လို့တတိလေးမြင်လာတယ်တမာတိလေးလေးအသားတက်လာတဲ့အခါဘာဖြစ်တော့အလင်းအောင်စပေါ်ဘာစပေါ်တော့အလင်းအောင်စပေါ်ပါတယ်ဗျာအဲ့လိုအလင်းအောင်စပေါ်တဲ့သူတော်ကောင်းမှာနမိတ်မရှိဘူးဒီဝင်လေနမိတ်မရှိဘူးဆိုတာကဟိုနမိတ်အနေနဲ့ပေါ်လာတယ်မဟုတ်ဘူးလို့ပြောတာဒါပေမဲ့ဒီဝင်လေထွက်လေဆိုတဲ့နမိတ်သိရှိတယ်ပေါ့ဝင်လေထွက်လေဆိုတဲ့နမိတ်ဒီပြင်ဒါပရိကမနိမိတ်လို့ဦးဇင်းတို့စာပေရသုံးပါတယ်အဲ့တော့ဝင်လေထွက်လေဆိုတဲ့ဒီအာယုံလေးတော့ရှိနေပါပေါ့ဝင်လေထွက်လေလေးကိုမှတ်နေတယ်ဒီနာသီဝနဲ့အထက်နှုံကများမှာဝင်လေထွက်လေလေးမြဲနေ တတိလေးကမြဲနေတယ်တမာရီလေးဖြစ်လာအဲ့ချိန်မှာဘာဖြစ်လာတော့အလင်းစပေါ်လာအဲ့တော့ဒီနေရာမှာခုနနမိတ်လိုပေါ်ပေါ်ပြူလာတဲ့တလို့မဟုတ်ဘူးဒီကတော့ဝင်လေထွက်လေလေးပဲမှတ်နေဒါပေမဲ့အလင်းတွေပေါ်လာတယ်ပေါ်တဲ့အလင်းကလည်းပဲဒါဒုံနဲ့ဒုံမတူဘူးတချို့ကခန္ဓာကိုယ်ဝิญဉ်ပတ်ချာမှာတခါတရားထိုင်လိုက်ပြီးဆိုမကြခင်မှာပဲခန္ဓာကိုယ်ဝิญဉ်ပတ်ချာတခါလေးဆိုကိုယ်ထိုင်နေတဲ့ဝิญဉ်ပတ်ချာတစ်ခုလုံးလင်းနေတာမျိုးရှိဟောအချို့ကျတော့အဲ့လိုမဟုတ်ခုနရှစ်တဲ့တဲ့ကနေပြီးတော့ဟိုမှာပေါ့ဟိုတပေးနှစ်ပေးစသည်အပြင်အဲ့လိုရှစ်တဲ့တဲ့ကနေအလင်းအောင်ပေါ်နေရတချို့ကအထက်ကနေပြီးတခါလဲမီးစလောင်းကြီး ဟိုဆွဲထားသလိုပေါ့အထက်ကနေပြီးတော့ဒါအလင်းရောင်ကြီးပေါ်နေတယ်အဲဒီလိုမျိုးတော့ဒါရှိကြတယ်ဒါလည်းတူးနဲ့တူးမတူဘယ်လိုပဲဖြစ်ဖြစ်ထားပါဦးသင်တို့ဒီညမှာတော့အချင်းချင်းအနေနဲ့အလင်းပေါ်တဲ့သူတော်ကောင်းလို့ဒီလိုပဲမှတ်ပါအဲ့တော့ဝင်လေထွက်လေတွေကိုမှတ်တယ်အလင်းပေါ်လာအဲ့လိုပေါ်လာတဲ့သူတော်ကောင်းတွေပြန်ပြီးတော့ဝင်လေထွက်လေကိုဟာအရှိတူမှတ်မယ်ဟိအစလည်းဆုံးမှတ်မယ်ဟိအငင်းအောင်ငင်းအောင်ကြည့်မယ်ဟိပါဠိတော်ဟောစဉ်တိုင်းဒါကညွန်ပြတဲ့အတိုင်းဟာငါရေတွက်အောင်မရေတွက်ပြီးကမှငါက အနုဘန္နာနည်းနဲ့အစဉ်လာအောင်မှပြီးတော့မှတွေ့ထိတဲ့နေရာအဆောင်အောင်မှဒါတွေကိုသိမစင်းစားနဲ့တော့ရိုးရိုးရှင်းရှင်းလေးပဲနာတိဝရနဲ့လုပ်ငန်းများမှာတတိကဝင်နေထွက်လေးလေးကိုတွေ့ပြီးဆိုရင်အဲ့မှာတော့တတိလေးမြဲအောင်ထားလိုက်ထိုင်းနဲ့သူ့သူလင်းအောင်ပေါ်ဘာမှဆက်မလုပ်နဲ့အဲ့ဝင်နေထွက်လေးလေးပဲမှတ်တယ်လိုလေးပြောချင်ဟုတ်ပလားအဲ့လိုဝင်လေထွက်လေလေးကိုမှတ်နေလို့သူတော်ကောင်းတယောက်ကဝင်လေထွက်လေလေးပေါ်မှာတတိကမြဲနေပြီဆိုရင်ခုနအလိမ့်နေပေါ့ပေါ်လဲမဲ့ဝင်လေထွက်လေကိုမလွတ်အောင်ထိုသူတော်ကောင်းဝင်လေထွက်လေကိုမပေါ်မနဲ့ဆက်ပြီးတော့ဝင်လေထွက်လေကိုတတိ လွတ်မသွားစေဘဲနဲ့ဝင်လေထွက်လေလေးပေါ်မှာတတိမြအောင်ဆက်ထားရတယ်။ထားလို့ရှိရင်အဲ့အလင်းရောင်တွေကတဖြည်းဖြည်းနဲ့ထင်ရှားလာတယ်။စစချင်းမှာအလင်းရောင်တွေဒီဟိုအားကောင်းတာလည်းရှိမယ်အားမကောင်းတာလည်းရှိမယ်။အယောင်ကဟို state ဟိုငြိမ်းမနေတာလည်းရှိရပေါ့ stable မဖြစ်ဘူး။ဒီကလေးမှာဟိုအယောင်ကဟိုမှာဟိုအရန်ကြီးလင်းလာတာမျိုးမိမ့်ကျသွားမျိုးပျောက်သွားတာမျိုးဒါမျိုးတွေတော့အမျိုးမျိုးဖြစ်နေမှာပဲ။ဒါကအာနာပါနာအားထုတ်တဲ့ဒီအားထုတ်နေတဲ့အချိန်မှာဒီလိုအတွေ့အကြုံတွေရှိနေမယ်။တော်တော်ကိစ္စမရှိဘူး။သူတော်ကောင်းကဘာလို့ရမလို့ ဝင်လေထွက်လေလေးကိုပဲတတိလေးမြင်အောင်ကတ်တာမြင်အောင်ကတ်တာလို့ဝင်လေထွက်လေမှာတတိကမြင်လာလေးလေးမြင်လာလေးလေးအဲ့ဒီအလင်းရောင်တွေကငြိမ်းပြီးတော့မြင်လာလေးလေးဖြစ်လေဆိုလိုရင်းကဝင်လေထွက်လေပေါ်မှာကိုကကောင်းကောင်းမှတ်သားနိုင်နေသမျှအဲ့အလင်းရောင်တွေကပြန်မပြောက်သွားဘူးရေပုံရအမြဲတမ်းအလင်းရောင်ကတစ်ဖြည်းဖြည်းနဲ့ပိုပြီးမြင်လာတယ်ပိုပိုပြီးတော့အားကောင်းလာတယ်ပေါ်လာတဲ့အလင်းရောင်အဲ့လိုအားကောင်းလာပြီဆိုရင်တော့အခက်အခဲတစ်ခုစပြီးတော့တွေးတတ်တယ်ဒုသူတော်ကောင်းမျိုးမှာဘာဖြစ်တော့အလင်းရောင်ကမြင်ပြီးတော့အားကောင်းလာပြီဆိုတဲ့အခါမှာ तू ကတိတ်ပြီးတော့ဆွဲဆောင် တခါမှကိုကမတွေ့ဘူးကိုဝင်လေထွက်လေတွေကိုအာထုတော်စိတ်ထဲမှာလည်းငြင်းချမ်းပြီးတော့ချမ်းချမ်းသာသာဖြစ်လာတယ်အလင်းရောင်ကြီးကလည်းပေါ်လာပြီးအဲ့မှာဘာစဖြစ်တော့အဲ့အလင်းရောင်ကကိုကိုဆွဲဆောင်လာပဲကိုစိတ်အဲ့တော့စိတ်ကဘာဖြစ်တော့အဲ့အလင်းရောင်ရှိကိုရောက်ရောက်သွားတယ်စိတ်ကအလင်းရောင်ရှိကိုရောက်သွားတဲ့ခါနဲ့တပြိုင်တည်းခဏတစ်ပြုတ်ရောက်ရင်ကိစ္စမရှိဘူးစိတ်ကတိတ်ပြီးဖြစ်နှုံးမြန်တဲ့အတွက်အလင်းရောင်တော့ကိုဟိုမကြမကြတော့တော့ပြီးတော့ခဏခဏမဟုတ်ဘူးပေါ့အလင်းရောင်ပေါ်မှာစိတ်ရောက်သွားတယ်စိတ်ရောက်သွားတယ်ဒီလောက်ကလေးညံနေရင်တော့တိတ်ကိစ္စမရှိသေးဘူးအဲ့အလင်းရောင်ပြောက်မသွားဘူးဝင်လေထွက်လေလေးလေကိုကတိတယ် ဒါပေမဲ့တချို့ချို့ယောဂီကမဟုတ်ဘူးအဲ့ဒီပုံမှာစိတ်ကအကြာကြီးသွားပြီးတော့ဟိုကောင်းလဲကောင်းတယ်အာယုံကဟိုကိုမတွေ့ဘူးတဲ့အာယုံဖြစ်တော့စိတ်ကကိုပြီးဆွဲဆောင်မှုကအဲ့မှာရှိရတဲ့အခါကျတော့အလင်းရောင်ကဆွဲဆောင်နေတော့အဲ့မှာစိတ်ကိုအကြာကြီးသွားသွားထားလိုက်အလင်းရောင်ကိုသွားအကြာကြီးကြည့်တယ်အဲ့လိုကြည့်ပြီဆိုရင်တော့ဘာဖြစ်တတ်တော့ဝင်လေထွက်လေပုံမှာကိုကဒီဝင်လေထွက်လေပုံမှာတတိမြဲနေလို့တမာတိစိတ်ဖြစ်နေလို့အလင်းရောင်ကပေါ်လာတာဖြစ်တော့ဝင်လေထွက်လေဆိုတဲ့ကိုယ့်ရဲ့အာယုံကမ္မထအာယုံပေါ်မှာစိတ်ကမရောက်တော့ဘဲနဲ့ခုနအလင်းရောင်ပေါ်သွားသွားရောက်ရင်တော့ကြာကြာရောက်သွားရင်ဘာဖြစ်လို့လဲအဲ့အလင်းရောင်ပျောက်သွားတတ် အဲ့ဒါလည်းတစ်ချက်ဒါသတိထားရမှာပေါ့အဲ့တော့လင်းတွင်းလင်းတွေကိုမှတ်နေရင်အလင်းရောင်မလို့လင်းရောင်ကိုသွားသွားကြည့်ရင်အလင်းရောင်ပြောက်တယ်အဲ့တော့ယောဂီကဘာလာလာပြောလို့အလင်းရောင်တော့ပေါ်တယ်ဗျာတကယ်လည်းမျက်စိချင်းအောင်ပေါ်တယ်ပြီးပြောက်သွားတယ်ဆိုတာအဲ့ဒါကိုကအလုတ်ပေါ်မှာအာယုံမဆိုင်လို့ပဲဘယ်မှာအာယုံမဆိုင်လို့အလုတ်ပေါ်မှာအာယုံမဆိုင်လို့ပါဗျာတကယ်မိမိလုံနေတာကအာနာပါနကမ္မထံကိုအားထုတ်နေတာတနည်းအားဖြင့်ဝင်လေထွက်လေကိုမှတ်သားခြင်းဆိုတော့ကမ္မထံကိုအားထုတ်နေတယ်သူတော်ကောင်းတယောက်ကိုယ့်ရဲ့ကမ္မထံအာယုံဖြစ်တဲ့ဝင်လေထွက်လေပေါ်မှာတတိ မမြဲဘူးတနည်းအားဖြင့်ကိုယ့်အလုပ်ကိုကိုကအာယုံမဆိုင်နိုင်လို့ရှိရင်ခုနပြောတဲ့ဒီအကျိုးဆက်အနေနဲ့ခုနပေါ်လာတဲ့အလင်းရောင်လို့ပါတော့ဒါပျောက်သွားတတ်တယ်ကိစ္စမရှိဘူးပျောက်သည်ဖြစ်သည်မပျောက်သည်ဖြစ်သည်မိမိကဒီကုန်လေးတွက်လေးလေးမှာပဲတတိလေးမြင်းအောင်ပြန်ပြီးကြိုးစားတဲ့ထားပေါ့အေးအဲ့သူတော်ကောင်းပါလေခုနပြောတဲ့ဒီဝင်လေတက်လေကိုတတိကမြင်နိုင်ခုနပေါ်လာတဲ့အလင်းရောင်ကိုသူကြပါဆိုရှေ့မှာပဲဖြစ်နောက်မှာပဲဖြစ်ပေါ်လာတဲ့အလင်းရောင်အားလုံးဒီတပြေးပြေးနဲ့သူကဘာဖြစ်လာလို့ ဒီဝင်လေထွက်လေနေရာလေးကိုတပြေးပြေးနဲ့သူကနီးလာတာပေါ့နော်တပြေးပြေးနဲ့ဝင်လေထွက်လေနေတာကိုနီးလာတယ်ဘလောက်ပဲရှေ့မှာဝေးနေပါစေမလွတ်ရအောင်အဲဒီလိုယောဂီမှာတော့ဦးဇင်းတို့ခုနပြောတယ်ဖုတနာနီးဆိုတာပြန်အကျုံးဝင်လာတယ်ဘာဖြစ်လို့တော့သူကဝင်လေထွက်လေကမမှတ်နေတယ်ရှေ့မှာအလင်းရောင်ပေါ်တယ်ဒါပေမဲ့အလင်းရောင်ကတပြေးပြေးနီးလာပြီမဲ့တော်တော်ကြာတဲ့အခါကျသူကတခါလေးမှအဲ့မှာနေအလင်းရောင်မှာငင်းသွားငင်းသွားတော့စိတ်ကအဲ့ကိုရောက်ရောက်သွားတယ်ခက်ဝေးဝေးကိုရောက်ရောက်သွားရောက်ရောက်သွားလို့ရှိရင်တမာတိကလည်းရောက်ရောက်သွားအဲ့လိုယောဂီမှာကျတော့ခုန ဒီအထောက်အညွန်ပြရတဲ့အတိုင်းဖုဒ္ဒနာနည်းကိုပြန်သုံးရတယ်ဒါကြောင့်မလို့ဒီအပိုင်းလေးမှာဦးဇင်းတို့အာနာပါနဟိုဝိတ္တုဋ္ဌိမေမှာဗာပြောတော့ဘုဒ္ဓဘုဒ္ဓကာနေပါဏတတိန်ထပိတဝဘာဝင်တတ်သေးဝဘာဝနာတံပစ္စတိဆိုတဲ့စကားတင်မှာပြန်ကျုံးဝင်ဘာကျုံးဝင်တော့အဲ့လိုဝင်ဒီဝင်လေထွက်လေလေးကိုမှတ်နေလို့ဒီမှာအလင်းရောင်ပေါ်တယ်ဒါမဲ့အဲ့မှာလည်းအလင်းရောင်ခိုင်းနေတယ်ဒီဝင်လေထွက်လေအာယုံနဲ့အလင်းရောင်နဲ့တခြားစီဖြစ်နေတယ်ဆိုရင်သူတော်ကောင်းကစိတ်ကလည်းဒီအလင်းရောင်ကိုရောက်ရောက်သွားတယ်စိတ်ကရောက်ရောက်သွားတယ်ဆိုပြီးအဲ့ချိန်မှာဘာလို့အောင်စိတ်ကိုထိန်းရတယ် ထိမ့်ပြီးတော့ဘာလို့ရတော့ဆိုတော့ဒီထိတဲ့နေရာလေးကိုမလွတ်နဲ့တော့အဲ့ကြတော့မှထိတဲ့နေရာလေးကစောင့်ဆောင်ပြီးတော့ထိထိသွားတဲ့လေလေးကိုပဲမှတ်တော့နေရာကအပြင်ကိုမလိုက်နဲ့တော့လို့ဒီလိုပြောတာကောင်းပြီအဲ့ကြမှာထိုသူတော်ကောင်ကဒီဟိုထာဂရာကညွှန်ပြတဲ့ဖုဒနာနီလေးကိုဒါလက်ကင်ပြုတ်ပြီးတော့ဒီထိတဲ့နေရာလေးကစောင့်ပြီးတက်နှုတ်ကများမှာထိရင်တက်နှုတ်ကများနာသီဝါလေးမှာထိရင်နာသီဝါပေါ့အဲ့နေရာလေးထိတဲ့နေရာလေးကပဲစောင့်ပြီးတော့ဝင်လေထွက်လေလေးကိုစိတ်ရှည်လက်ရှည်နဲ့ဒါတတိဝရိယအားကောင်းကောင်းလေးနဲ့အောင်မှတ်ပြီးတော့ အဲ့လိုမှတ်လိုက်လို့ရှိရင်ဘာဖြစ်မလို့ထိတဲ့နေရာလေးကအဆောင်မှတ်နေတဲ့အတွက်ကြောင့်ခုနအလင်းရောင်ကအားကောင်းနေတဲ့အလင်းရောင်ကသူ့ရှိကိုကိုယ်စိတ်ကမရောက်တော့ထိတဲ့နေရာကစောင့်မှတ်ထားတဲ့အတွက်ကြောင့်ဒီအလင်းရောင်ကတပြေးပြေးနဲ့ဒီကိုမှတ်နေတဲ့ထိတဲ့နေရာလေးကစောင့်မှတ်တဲ့ဝင်နေတွက်လေးဒီနာကိုတပြေးပြေးနဲ့သူကနီးလာနီးလာ ပြီးနောက်ဆုံးကတော့ဘာဖြစ်တော့ဆိုတော့ဦးဇင်းတို့ရောရှက်သွားတာပေါ့ဟိုရောရှက်သွားတယ်ဆိုတော့ဦးဇင်းတို့ unify ဖြစ်သွားတယ်လို့ပြောတာပဲဒီဝင်နေတွက်လေးနဲ့အလင်းရောင်ဒီဒါတက်သားတဲ့ဖြစ်သွားတယ်ဝင်နေတွက်လေးဒီပင်အလင်းရောင်အလင်းရောင်ဒီပင်ဝင်နေတွက်လေးဒီလိုဖြစ်သွားတယ် အဲနှစ်ခုကသာရောရှက်ပြီးသွားတယ်အဲ့လိုရောရှက်သွားပြီးဝင်လေထွက်လေဝင်မှတ်နေနေလေအလင်းရောင်ကိုစိတ်ကအလိုလိုဒီမှာကတ်သွားပြီဝင်လေထွက်လေဝင်လေအလင်းရောင်အလင်းရောင်ဒီဝင်လေဝင်လေထွက်လေဖြစ်သွားပြီအဲအဲ့လိုဖြစ်သွားပြီဆိုရင်အဲ့မှာအဲ့သူတော်ကောင်းဒီဒါအာနာပါနနဲ့ဒါအာနာပါနကမ္မဋ္ဌာန်းမှာအောင်မြင်ပြီတနည်းအားဖြင့်အ ਨੇ ဆုံးဥပ္ပဇ္ဇရာတမာရီကိုစိုက်သွားပြီစိုက်သွားပြီဆိုတော့မှဥပ္ပဇ္ဇရာတမာရီတော့ရပြီဆိုဒီတမာရီလေးကိုခိုင်မြဲအောင်ဒါ၄၅တိုင်၄၅၀တိုင်ဒါ၄ကျင်းရတယ်၄ကျင်းလို့ရပြီဆိုရင်ခုနစောစောကပြောတဲ့အတိုင်းဒိဋ္ဌံကြည့်ရတယ် အတနာဤတနာဤစသည်အပြင်ဒီလိုဒိဋ္ဌံတနာဤကိုနှစ်နာရီသုံးနာရီစသည်အပြင်ကျမကြီးလည်းကောင်းတဲ့အချိန်လေးပေးနိုင်တော့သုံးနာရီလောက်ဒီတမာရီကိုစတာချင်းမှာမြင်အောင်တော့ဒါအာထုတ်တယ်ကထာပေါ့အဲ့လိုလေဒိဋ္ဌံဒိဋ္ဌံလို့ဒိဋ္ဌံတိုင်းရပြီဆိုရင်တော့ထိုသူတော်ကောင်းတွေအဲ့ရနေတဆင့်တက်ပြီးတော့ဒါဥပဒရာသမารီကတော့တည်ကြပြီဒါဇန်သမารီဟုတ်ဤမဟုတ်ဤဆိုတော့ဒါဇန်ကားတွေကိုဆင်ញင်းခြင်းနဲ့ဒါပရမဇန်ဒုတိယဇန်အထက်ပိုင်းကိုဆက်ပြီးတော့ဒါကူးရမယ်ပေါ့ဒါလည်းပဲဦးဇင်းတို့ဒါဟိုနောက်ဟောစဉ်တွေမှာဒါပါသွားမှာပါလေ ကောင်းပြီဒါဒီတစ်မျိုးထိုသူတော်ကောင်းအတွက်လည်းပဲခုနပြန်ပြောချင်တာကဘာပြောချင်လို့ဒါကုဦးဇင်းတို့ဒါဟိုနှစ်မျိုးရှိပြီပေါ့နော်ပထမမျိုးကနမိတ်စပေါ်တယ်နောက်တစ်မျိုးကအလင်းအောင်စပေါ်တယ်ဒါပေမဲ့ဒီသူတော်ကောင်းတွေတည်တယ်ရေတွက်တဲ့နီးကိုသူတို့အထူးကြီးသုံးစရာမလိုဘူးနောက်တစ်ခါအစင်လိုက်တဲ့နီးကိုအထူးကြီးသုံးစရာမလိုဒါအထာဂရဟိုညွန်ပြတဲ့နီးတဲ့နောက်ပါဠိတော်တွေကဆိုရင်အရှိတူတီးတန်ကြီးမှတ်နေကြမလိုဘူးနောက်တစ်ခါအစလည်းအဆုံးတီးတန်ကြီးလိုက်ပြီးတော့ ဟိုကြင့်နေတရားမလို့ဘူးငြိမ်အောင်ငြိမ်အောင်ကြင့်နေတရားမလို့ဘူးသူကဒီလမ်းကြောင်းပေါ်မှာသူတန်းပြီးတော့သူကသူအောင်မြင်သွားတယ်ဒါယောဂီတစ်မျိုးဒါပေမဲ့အခုပြောမဲ့ယောဂီတွေကတော့အဲ့ရှေ့ကပြောခဲ့တဲ့ယောဂီနဲ့မတူဘဲနဲ့နည်းနည်းခက်ခဲတဲ့ယောဂီမျိုးပေါ့ခက်ခဲတဲ့ယောဂီမျိုးဆိုတာဘာပြောချင်တာလဲဆိုတော့အချို့ချို့ယောဂီတွေမှာကြတော့ဝင်လင်တွက်လေးလေးကိုမှတ်တယ်ဟိုဆရာသိမိလိုက်တဲ့အတိုင်းပေါ့နော်အဲဆရာသမားကဒါဘယ်လိုလေးမှန်းနာသီဝါနဲ့ထေနုကံများမှာတတိလေးကကပ်ပြီးတော့မှန်းဆိုရင်သူတော်ကောင်းကလည်းမှတ်တာမှတ်ပေမဲ့ အဲ့သူတော်ကောင်းများကြဘာဖြစ်တတ်တုံဆိုတော့ဝိနည်းတော်လေးလေးကိုမှတ်တာတော့တဏှာကြီးဆိုတဏှာကြီးတော့မြဲနေတာပဲဒါပေမဲ့ဟိုရက်တွေကြာလာပဲပေါ့ဥမာ9ရက်ကြာလာတယ်တစ်ပတ်ကြာလာတယ်ဒါအာနှစ်ပတ်ကြာလာတယ်အာတစ်လကြာလာတယ်ဒီလိုပေါ့လနဲ့ချီပြီး3လကြာလာတယ်ဝိနည်းတော်လေးကိုလည်းမှတ်ဆိုရင်တဏှာကြီးတဏှာကြီးကိုအမြဲတမ်းမှတ်လို့ရတယ်ဒါပေမဲ့ထူးထူးခြားခြားကြီးတိတ်ပြီးတော့မရှိဘူးထူးခြားမှုမရှိဘူးပေါ့ဝင်လင်းထွက်လင်းအာယုံလေးမှာတော့တတိတိကရေပုံရတော့သူဒါမြဲနေတယ်ဒီလိုတော့သူဟို ပြောလို့ရတယ်ဒါပေမဲ့ဒီရက်ကလေးတွေကြားလာတာနဲ့အမျှဘာမှအာနာပါနနဲ့သိပြီးတော့ထူးခြားမှုမရှိလာဘူးထိုသူတော်ကောင်းမှာကြတော့ဒါဦးဇင်းတို့ပါဠိတော်ဟောစဉ်ကိုဒါပြန်ပြီးကောက်ရတယ်အဲ့လိုဖြစ်လာပြီဆိုရင်ထိုသူတော်ကောင်းကိုဦးဇင်းတို့ကဟိုဘုရားဟောစဉ်ပေါ့အဲ့ဆိုရင်အရှိတူလေးကိုသိအောင်ကြိုးစားပါဆိုပြီးအရှိအတူကျင့်တယ်ကိုနှစ်ခုပေါင်းပြီးထားတယ်ပြန်သင်ရတယ်ဒါရှည်ရမယ်အရှိပဲသိအောင်ကြိုးစားရေးတိုးရမယ်တိုးပဲသိအောင်ကြိုးစားရေးဒီလိုတော့ဦးဇင်းတို့ကဟိုမကျင့်ရအောင်သူတော်ကောင်းဘာလို့တော့အဲ့တော့အရှိတူလေးနှစ်ခုပေါင်းပြီးရှင်းရှင်းတဲ့တိုင်းလေးတူရင်တူတဲ့တိုင်းလေးသိအောင်ကြိုးစားရတယ် အဲ့တော့ဝင်လင်ထွက်လေကိုရှည်အောင်လည်းမလုပ်နဲ့တူအောင်လည်းမလုပ်နဲ့သို့တော့အဲ့ဝင်လင်ထွက်လေကိုကိုမြဲနေတဲ့တနာရီတနာရီမြဲနေတဲ့သူတော်ကောင်းဒီအဲ့တနာရီတွင်းမှာပဲဝင်လင်ထွက်လေတွေပေါ်မှာတတိလေးကစထိုင်လိုက်လို့မြဲပြီဆိုတာနဲ့တခါလဲအရှိတူကိုသိအောင်ကြိုးစားမယ်ရှင်ရင်ရှည်တဲ့အတိုင်းဒီတူရင်တူတဲ့အတိုင်းဒီသိအောင်ကြိုးစားရမယ်အဲ့တော့အရှိတူဒီဟိုတနေ့ကပြောသလိုပေါ့အရှိတူဒီဒီကာလနဲ့သတ်မှတ်ခြင်းဖြစ်တဲ့ဟိုတိုင်းတာတဲ့အနေနဲ့ အာတလက်မရှိတယ်နှစ်လက်မရှိတယ်အာတပိရှိတယ်နှစ်ပိရှိတယ်ဒီလိုတိုင်းတာခြင်းတော့မဟုတ်ဘူးကာလတစ်ခုနဲ့တိုင်းတာတာဖြစ်တယ်အရဏဝတိနာလို့ခေါ်တဲ့အတိုင်းဒီကာလလေးပေါ့အရဏဝတိနာတိမာတိကာကဒါကာလဒနာဝတိနာကာလရဲ့အစွမ်းအပြည့်အဲ့တော့အချိန်ကာလလေးတော်တော်ကြာကြာလေးဖြစ်နေတာကိုရှိတယ်အချိန်ကာလလေးတော်တော်ခက်မြန်မြန်လေးဖြစ်နေတယ်ဆိုရင်ဒါတူတယ်လို့ဒီလိုလေးဒါကိုကဟိုမှတ်သားရမှာပေါ့ကောင်းပြီဒါကဟိုတနေ့ကပြောပြီးသားဆိုဦးဇင်းတို့ဒီအရှိတူပိုင်းအခြေကြီးမပြောဘူး အဲ့တော့ဝင်လေထွက်လေလေးကိုစပြီးတော့မှတ်တယ်မှတ်ခြင်းနဲ့တတိလေးမြင်လာပြီးတော့အဲ့အရှိတိုးလေးရှင်းရှင်းတဲ့တိုင်းလေးဝင်လေထွက်လေလေးကိုသိအောင်ရှင်းရှင်းတဲ့တိုင်းတော့ခဏပြောတာပေါ့ဝင်လေထွက်လေလေးကဖြည်းနေနေနေဖြစ်နေတာရှည်တယ်အဲ့ရှည်တဲ့တိုင်းလေးသိအောင်ကြိုးစားဝင်လေထွက်လေကတိတ်မြန်မြန်လေးဖြစ်နေတယ်ဒါဆိုတိုးတယ်တိုးတဲ့တိုင်းလေးပဲသိအောင်ကြိုးစားဟောအဲ့ဒီမှာဒီသူတော်ကောင်းမှာခုဒီတတရအမျိုးသားယောဂီတွေမှာကြတော့ဒီအစ်စ်မှာလည်းနမိတ်ပေါ်နိုင်တယ် ဒီမှာဝလင်ထွက်လေကိုမှတ်လေလို့ねခုလိုပေါ့အရှိတိုလေးကိုပြောင်းမှတ်လိုက်လို့အရှိတိုလေးပေါ်မှာတတိမြဲသွားရင်ထိုသူတော်ကောင်းမှလည်းဒီအဆင့်မှာနမိတ်ပေါ်နိုင်တယ်အဲ့တော့နမိတ်ပေါ်ရင်တော့ခုနပြောသလိုပေါ့ဒီမှာလေလေးကနေခုနညစ်တတက်ကလေးမိကိုရောင်လေးညံထဲမှာထိလာမယ်အဲ့ရန်လေးဖြူးလာမယ်အဲ့ရန်လေးပြီးတော့ခြေလင်းတောက်ပါလာမယ်ဆိုတဲ့ဒီအဆင့်ကိုလည်းရောက်သွားနိုင်တယ်ရောက်သွားရင်လည်းပဲခရီးအဲ့ဆင်ကနေကြည်လင်လုံးတောက်ရတဲ့နမိတ်အထီကောင်သူကမြဲသွားပြီဆိုရင်တော့ထိုသူတော်ကောင်းလည်းခုနပြောတဲ့လမ်းစဉ်အတိုင်းပဲအဲ့နေရာလေးမှာပဲတစ်ခါဆက်ပြီးတော့တတိမြဲအောင်ထားပြီးတော့တနာ yı နနာ yı အဲတထိုင်တထိုင်သုံးထိုင်၄၅၆ထိုင်၅ထိုင်လို့မြဲလာပြီဆိုရင်ဒါအဋ္ဌံအဋ္ဌံပြီးတဲ့အခါဒါကလည်းအထက်ပိုင်းဇန်ကြီးရောက်အောင်ပရမဇန်စာရီမစာရီဆိုတာပရမပရမဇန်ဇန်ကားလေးစင်ကြီးကြီးရပြီဆိုရင်ဒါတဆင့်တက်ပြီးတော့ဒါအထက်ပိုင်းဇန်ကြီးကူပေါ့ဒါကလည်းတစ်မျိုးအထိုးတော်ကောင်းမှာတော့တော့သူကဘယ်အဆင့်လောက်ထိသွားလဲဆိုတော့ပါဠိတော်ဟောစဉ်ဟာဆိုရင်ကိုလင်တွက်လေးလေးကိုမှတ်မှတ်လို့တတိမြဲရင်အရှိတူထိကူကူပြီးတော့မှဒါနမိတ်ပေါ်ခဲ့မယ်ဆိုသူကလည်းအဲ့ရနေတဆင့်သွားလို့ရတယ် အော်နောက်တစ်မျိုးပေါ့တချို့ယောဂီကြာကောင်းပြီဝင်လေထွက်လေလေးကိုမှတ်တယ်ဝင်လေထွက်လေလေးမှာတတိမြဲတယ်ဒါတဏှာကြီးတဏှာကြီးကိုတတိယမြဲနေတယ်ထူးခြားမှုမရှိဘူးမရှိတော့အရှိတူလေးကိုပြောင်းချူခိုင်းအရှိတူလေးကိုလည်းပြောင်းချူတယ်ထို့တူပဲအရှိတူမှာလည်းပဲဒါတဏှာကြီးတဏှာကြီးကိုထိုင်ရထိုင်တိုင်းထိုင်နေမှတ်သားနိုင်တယ်ဒါပေမဲ့ထူးခြားမှုကတိတ်မရှိဘူးအော်နောက်တကရက်ကလည်းပဲခုနလိုပေါ့တစ်ဘက်ကနေနှစ်ဘက်နှစ်ဘက်ကနေတစ်လားတစ်လားကနေနှစ်လားသုံးလားလေးငါးလားတတိယအပြင်ဒီလိုဖြစ်လာတယ်ပြောင်းလဲမှုလည်းတိတ်မရှိဘူးဆိုရင်တော့ ဖို့သူတော်ကောင်းအတွက်ဦးဇင်းတို့ကတစင်းတက်ပြီးတော့ဘာကိုသင်ပြအောင်ဆိုတော့ခုနဘုရားဟောဒေသနာစဉ်တိုင်းပေါ့ဒါအစလည်းအဆုံးကိုသိအောင်သင်ပြရအဲ့တော့ဘာလို့တော့အစလည်းအဆုံးကိုသိအောင်ကြိုးစားပါဝင်တို့လေးတွေကိုစစချင်းမှတ်တယ်ပေါ့ဝင်တို့လေးတွေကိုစမှတ်တယ်တတိတိတော်တော်လေးမြဲပြီးဆိုအခြေတို့ပြောင်းရှုအခြေတို့ပြောင်းရှုလို့ကိုကလည်းရှိက50တိုင်း50ရက်လောက်ထိုင်ထားလို့ရနေပြီဆိုအခြေတို့လေးကိုပြောင်းရှုလို့တော်တော်လေးတတိမြဲပြီဆိုရင်တခါတစ်စင့်တက်ပြီးတော့အစလည်းအဆုံးလေးသိအောင်ကြိုးစားအစလည်းအဆုံးဆိုတော့ဟိုတနေ့ကပြောသလိုပေါ့ဝင်တို့လေးစဖြစ်တဲ့အချိန်လေးကနေစပြီးတော့ တောက်ကြောင်မဆုံးခင်အထိကဒါအလေလို့သတ်မှတ် ပြီးတော့ဆုံးသွားတယ်။အော်နောက်တစ်ခါထွက်လေကလည်းထို့တူပဲစပြီးတော့ဖြစ်တယ်။စပြီးတော့ဖြစ်တယ်။အဲဒီကနေတော့ကြောင်ဒါစပြီးတဲ့အချိန်ကိုထွက်လေခဲ့အစပြီးတော့မဆုံးမချင်းအချိန်ကာလတစ်ခုအတိုင်းအတာလေးကြားထဲမှာရှိတာကိုဒါအလေပြီးတော့နောက်ဆုံးမှာဆုံးသွားမယ်ဒါကိုအဆုံးပေါ့။အဲ့လိုဝင်လေထွက်လေအစအလေဆုံးကိုတောက်လျှောက်ခဲ့တည်အောင်တစ်စင်ကြိုးစားရတယ်။အဲ့လိုကြိုးစားနေရင်တတိကဒီဝင်လေကအစဖြစ်တာနေပြီးတော့ ဒါအလဲနောက်တစ်ခါဆုံးသွားတဲ့အတီကိုတောက်လျှောက်မိမိကဒီဝင်တွေအတွက်လေးကိုတောက်လျှောက် မှတ်နေရတဲ့အတွက်တတိယစောစောကတွေပို့ပြီးတော့အာကောင်းမောင်းကန်မောင်းကောင်းအာကောင်းမောင်းတန်လာတယ်ပေါ့တတိတွေဝရိယတွေပညာတွေအကုန်လုံးဒီအင်္ဂါ၃ပါးကတခါလေးအာကောင်းလာတယ်ဘာဖြစ်လို့လဲဝင်တွေအတွက်လေးကိုစဖြစ်တဲ့အချိန်ကစပြီးတောက်လျှောက်မဆုံးမချင်းထွက်လေးလေးကိုလည်းစဖြစ်တဲ့အချိန်ကနေစပြီးတောက်လျှောက်မဆုံးမချင်းသူကဒါလိုလုပ်လိုက်တဲ့အခါမှာစောစောကအားနေနေတဲ့တတိဝရိယတွေအားနေလို့ဒီအာနာပါနနဲ့ ဟိုတမာတိအရင်ကြီးနည်းနည်းချမ်းချမ်းမရတဲ့သူတော်ကောင်းကအခုလိုလေးအစလေးဆုံးကိုတောက်ကြောက်လေးတည်အောင်ကြိုးစားတဲ့အခါမှာတတိဝရိယတွေဒါအားကောင်းလာတယ်ပညာတွေအားကောင်းလာတယ်အဲ့လိုတတိဝရိယပညာအင်္ဂါရက်တွေအားကောင်းလာပြီဆိုရင်ဒီကလေးထိုးသူတော်ကောင်းမှလည်းအဲ့အစလေးဆုံးကိုတောက်ကြောက်တည်အောင်ကြိုးစားနေတဲ့အပိုင်းမှာလည်းဒါနမိတ်ပေါ်တတ်အဲ့လိုနမိတ်ပေါ်လေအဲ့နမိတ်ကိုဒါတော့အချိန်လေးတော့စောင့်ကြည့်ရပါတို့မှာအလင်းရောင်လေးကတဖြည်းဖြည်းနဲ့ခုနမိကိုရောင်မိကောင်းရောင်ကနေအဖြူရောင်အဖြူရောင်ကနေခြေတင်တောက်ပလာပြီးထိုင်ရန်ထိုင်ရန်လေးမြဲလာပြီးခိုင်းလာပြီးဆိုရင်တော့ ထိုသူတော်ကောင်းတွေလည်းအဲ့အစင်မှာနေတခါလေဟိုငင်းအောင်ငင်းအောင်ဆိုတဲ့တိမ်မွေ့သွားတဲ့အစင်ကြီးကိုမိမိသွားစရာမလိုနမိတ်တောင်ငင်းနေပါစေဒါတစင်တက်ပြီးတော့ဒါတိတ်တန်ပြီးတော့သူကလည်းအဲ့ရနေတစင်ဒါဇံကိုကူးလို့ရပြီဒါတမျိုးဒါပေမဲ့တချို့ယောဂီမှာဒါအဲ့လိုမဟုတ်ပြန်ဘူးကိုလင်တော်လေးတွေကိုစမှတ်တဲ့တတိမြဲတယ်အဲအဲ့ရနေပြီးတော့အရှိတူပြောင်းမှတ်တဲ့တတိမြဲတယ်အဲ့ရနေပြီးတော့အစလည်းအဆုံးပြောင်းမှတ်တယ်တတိမြဲတယ်ဘာမှမထူးကြဘူးမထူးကြရင် तू ကဘာလုပ်တော့ဝင်လင်တွက်လေးလေးကိုငြင်းအောင်ငြင်းအောင်ပြင်ရတယ် ငင်အောင်ငင်အောင်ကျင့်တယ်ဆိုတဲ့အပိုင်းမှာဟာငါငင်အောင်ကျင့်မယ်ဟေးဝင်လေးတက်လေးတွေသင်ပွင့်အောင်လုပ်မယ်ဟေးဆိုဒီလိုမျိုးတော့ဟိုပပုစတိပေါ့ရွယ်ချက်ရှိရှိတော့မလုပ်ရအောင်သူ့တဘာဝအတိုင်းပါပဲကိုကတတိမြဲအောင်ထားရတယ်ထားပြီးတော့နှလုံးပဲသွင်းထားရအော်ငါဝင်လေးထွက်လေးတွေကိုငြိမ်းပြီးတော့တိမ်မွေ့သွားအောင်ကျင့်မယ်လို့စိတ်ကိုဒီလိုမျိုးလေးဟိုတတ်မှတ်ထားရတာပေါ့ဒါဟုတ်တနေ့ကပြောဦးဇင်းတို့နိယာမိတပရိနာမိတဆိုတာဒီအပိုင်းကိုပြောတာစိတ်ကိုတတ်မှတ်ထားရတယ်နိယာမိတအနေနဲ့ပရိနာမိတအနေနဲ့စိတ်ကိုညှို့ထားရတယ်တိမ်မွေ့တဲ့လေးလေးကိုငါသိအောင် စူးစမ်းမယ်ဆိုစိတ်ကိုညှို့တာညှို့တာပြီးတော့ဒီဘာမှအထူးကြီးတော့မဟုတ်ဒီဝင်လေထွက်လေလေးကိုပဲတောက်လျှောက်တတိလေးမြင်အောင်ကတ်တာကတ်တာရင်တဖြည်းဖြည်းနဲ့ပေါ့သို့သူတော်ကောင်းတဲ့ဝင်လေထွက်လေလေးကတဖြည်းဖြည်းတိမ်ဝင်လာ။အော်တိမ်ဝင်လာတဲ့အခါမှာဒီနေရာမှာလည်းအခက်အခဲတစ်ခုကြုံတတ်တယ်။ဒါဝင်လေကပြောခဲ့တဲ့အပိုင်းပေါ့။အဲ့တော့တို့ဝင်လေထွက်လေလေးကိုအဲ့လိုလေးအစလည်းဆုံးအစလည်းဆုံးကိုမှတ်ချင်းနဲ့တပြည့်ပြည့်နဲ့တိမ်မွေးတဲ့အစဉ်လေးကိုစိတ်ကညှို့တော့လို့ဝင်လေထွက်လေရဲ့တကယ်တမာရီလေးအားကောင်းလာရင်ဝင်လေထွက်လေတွေကတိမ်မွေးလာတယ်။ဟောတိမ်မွေးလာတဲ့အခါမှာအဲ့နေရာမှာသူတော်ကောင်းတွေမှာစပြီးတော့အခက်အခဲကြုံတတ်တယ် ဒါကရှင်းရသူတော်ကောင်းတွေမှလည်းကြုံတတ်သလိုဒီအပိုင်းမှလည်းကြုံတတ်တယ်ဘလို့ကြုံတတ်တုံဆိုတော့ဝင်လင်းတွန်းလေးလေးကတိမ်မွေ့လာပြီတိမ်မွေ့လာရင်ဒီတိမ်မွေ့တဲ့လေလေးကမိမိရဲ့စိတ်နဲ့မရင်းညီသေးဘူးမိမိကရှေ့ကဒီဝင်လင်းတွန်းလေးကိုခက်ဟိုပေါ့ဟိုအော်ရာဒီကဆိုတော့ခက်ကြမ်းကြမ်းယုံရင်းကြမ်းတမ်းသေးတဲ့ဝင်လင်းတွန်းလေးလေးကိုကိုကမှတ်နေကြဖြစ်နေတော့ဝင်လင်းတွန်းလေးလေးကတိမ်မွေ့လာပြီဆိုတာနဲ့အမြကိုကမှတ်ကြတာခက်လာနောက်ဆုံးမှာကိုနဲ့ဒီဝင်လင်းတွန်းလေးတွေကမရင်းညီတဲ့အတွက်ကြောင့်ဝင်လင်းတွန်းလေးကို မှတ်မရတော့ဘူးမှတ်မရတဲ့ကဘာဖြစ်သွားတော့ဆိုတော့ဝင်လင်းတွက်လေးပျောက်သွားတယ်လို့တချို့ကတမျိုးထင်တတ်တယ်ဝင်လင်းတွက်လေးရှာလို့မရတော့ဝင်လင်းတွက်လေးကိုတတိကတ်လို့မရတော့ဒီလိုဖြစ်ဖြစ်သွားတယ်အဲ့လိုဖြစ်သွားရင်တော့ထိုးသူတော်ကောင်းကဘာလို့ရမလို့ဆိုတော့စိတ်ကို အေးအေးလေးထားစိတ်ကိုရောက်ရမခက်ရစိတ်ကိုအေးအေးလေးထားထားပြီးရကဘာလို့ရတော့ကို နောက်ဆုံးတွေ့ခဲ့တဲ့ဒီပေါ့နာသီဝသို့မဟုတ်ထက်နှုတ်ကမ်းပြကိုနောက်ဆုံးတွေ့ခဲ့တဲ့နေရာလေးမှာပဲတတိလေးကိုထားတတိလေးကိုထားပြီးအဲ့ဝင်နေထွက်လေလေးကိုတောက်လျှောက်ပဲစောင့်နေလိုက်အဲ့တော့ကိုနောက်ဆုံးတွေ့ခဲ့တဲ့ထက်နှုတ်ကမ်းပြဆိုထက်နှုတ်ကမ်းပြလေးနာသီဝဆိုနာသီဝလေးမှာတတိလေးကပ်ပြီးစောင့်နေလိုက်အဲ့တိမ်မွေးတဲ့လေးလေးကိုလိုက်မရှာနဲ့မရှာလို့ကိုယ်စိတ်ကထိုက်တဲ့ငြိမ်သက်မှုလေးကိုပြန်ရလာပြီဆိုရင်ဘာဖြစ်မလို့အဲ့မှာအင်မတန်တိမ်မွေ့တဲ့လေးလေးတခုကိုပြန်တွေ့ရှုပ်ဆိုလို့ရှိရင်ပုံမှာမြင်းမြင်းလေးတွေ့တာမျိုးပေါ့ရှုပ်ဆိုလည်းတကယ်ကို ဟိုတိမ်တိမ်မှုမူလေးပေါ့အင်မတန်တိမ်မှုနုညံ့နေတဲ့ဒီဟိုတခါလဲအင်မတန်ထိလွယ်ရှာလွယ်ပေါ့ထိလွယ်ရှာလွယ်ဆိုတာအင်မတန်ပျောက်ဟိုတတိမြဲအောင်ကပ်ဖို့တော်တော်ခက်တဲ့အနေအထားမျိုးလေးအမှသွားပြီးတွေ့အင်မတန်တိမ်တိမ်မှုမူနုနုညံ့ညံ့လေးသွားတွေ့ပဲဟိုအဲ့လိုတွေ့လို့ရှိရင်လည်းပဲယောဂီကအဲ့တိမ်မှုတဲ့လေလေးပေါ်မှာတော့ရှောက်ပြီးလေတတိလေးမြဲအောင်ပဲကြိုးစားနေအရင်ကြီးလည်းပဲဟာငါဝင်လေထွက်လေပြန်တွေ့ပြီးဟေးဆိုပြီးအရင်လည်းကြောမသွားနဲ့ဝမ်းသွားမသွားနဲ့ဝမ်းသာသွားလိုက်လို့ရှိရင်စိတ်ကလှုပ်ရှားတယ် စိတ်ကဟာပျော်လိုက်တာဆိုရင်တို့တခါကြီးတခါကြီးပျော်တဲ့အခါမှာလည်းစိတ်ကမလှုပ်ရှားဘူးလားလှုပ်ရှားပါတယ်ဒီအော်အဲ့ခါကျတော့ဟာပျော်လိုက်တာရေးဆိုလှုပ်ရှားနေတယ်ဝင်ထွက်တွေကပြန်ပြောက်သွားတတ်တယ်ပြောင်းသွားတဲ့အတွက်ကြောင့်ဘာဖြစ်လို့တော့ဝင်ထွက်လေးလေးကိုတွေ့ပြီဆိုလည်းပဲအသားလေးပဲစိတ်ကိုအေးအေးဆေးဆေးလေးထားတခါတခါတော့စတွေ့ကြတာဖြစ်ရင်ဖြစ်မယ်ဟာဝမ်းသာလိုက်တာဝမ်းသာလိုက်ပျောက်သွားနောက်ကဝမ်းသာလိုက်ဝမ်းသာလိုက်ပျောက်သွားဒါဖြစ်တတ်တယ်ဖြစ်ရင်ဒါတခါတခါတော့ကိုကဒါအတွေ့အကြုံရှိလို့ဖြစ်ရင်ဖြစ်မယ်နောက်တခါလေးမှမဖြစ်စေနဲ့ဒါဒီတဘာဝငါတွေ့မှာပဲဒီ အိမ်မှုတဲ့ဒီငါပြန်တွေ့မှာပဲငါရဲ့တတိဝရိယပညာတွေအကောင်းလာရင်ပြန်တွေ့မှာပဲလို့ဒီလိုလေးစဉ်းကျင်ပြီးတော့အေးအေးလေးပဲနေလိုက်အေးလေးနေလိုက်လို့ရှိရင်ဒါပြန်တွေ့မှာဒါပေမဲ့ဒီအပိုင်းမှာပြောရတာကြက်တယ်ဦးဇင်းတို့တခါလေးယောဂီနဲ့ဒီနေရာမှာကအချိန်အများကြီးတခါလေးပေးရင်ပြရယောဂီကလည်းဒီလိုလည်းကြိုးစားတာပဲဗျာဒါပေမဲ့ပျော်တာကထိန်းလို့ရတာပျော်တာကထိန်းလို့ကမရဘူးအဲ့ဒါတခါလေးဒီကပျောက်သွားတော့စိတ်ကလည်းရှုံရှုံနေမှာစိတ်ကရှုပ်ပြီးတခါလေးစိတ်ကိုတော့ဇာသမားကမှာတော့အေးအေးလေးတော့ထားပါရဲ့ အေးလေးတိုင်းတိုင်းနဲ့ဝင်လေတွက်လေလေးကတိမ်နေမှုလေးရဲ့တွေ့ရောဟာရှေ့ကလည်းတရားကနာဘူးထားတော့ဒီတိမ်မှုတဲ့လေးလေးတွေ့ရင်နိမိတ်ကပေါ်တော့မှာပဲဇံကရတော့မှာပဲဆိုတော့ဟိုအတိကလည်းရှိထားတော့ဒီကလည်းအဲတိမ်မှုတဲ့လေးလေးတဲ့တွေ့တော့ဒီကလည်းဒီပေါက်သလိုပေါ့ဟုတ်လားဒီပေါက်သလိုဟာထားပြီးဟိုဟိုဦးဇင်းတို့ပမာပြင်မှာတော့ဗာလဲတော့ဇက်တန်းဆောင်အောင်တဲ့ကလေးတွေလိုပေါ့ဟုတ်လားအဲဇက်တန်းကလေးထွက်ပြီးဆိုတကလည်းသူတို့ကဟိုဦးဇင်းတို့ရှေ့တုန်းကဆရာသမားတွေပြောတယ်ဟိုလူတွေဆိုရင်တော့10တန်းပေါ့ ဦးဇင်းတို့ဘုန်းကြီးတွေကြတော့ဟိုကြီးရန်အောင်ဓမ္မစရိယရောက်တယ်ကြီးရန်အောင်ပြီဆိုဓမ္မစရိယရောက်ဓမ္မစရိယဆိုများသောအားဖြင့်တခါလေတချို့ကျောင်းတွေကဟိုဓမ္မစရိယဆိုတာအတန်းအကြီးဆုံးအတန်းရှိတာအဲ့တော့ဓမ္မစရိယရောက်ပြီဆိုရင်နည်းနည်းဟိုဆရာသမားတွေကလည်းဟိုမျက်နှာသာပေးတယ်အဲ့တော့နည်းနည်းလေးပေါ့ဟိုနည်းနည်းစီကန်းလေးရတဲ့ခတ်ချောင်ချောင်လေးဖြစ်သွားကျန်တဲ့အောက်ကအတန်းတွေငလက်ကြီးနဲ့မတူအဲ့တော့တပြေးပြေအထက်ပိုင်းရောက်တော့ပေါ့ပေါ့တော့ဦးဇင်းတို့ဟိုဒီဒီကအဲတိတိကတဘုံဝဲဆောင်ပေါ့ဦးဇင်းတို့ဆရာသမားဥက္ကဝိဒတယ်ပြောပါပြောတော့ မင်းတို့ကအကြီးတန်းလေးအောင်လို့ဓမ္မစီရရောက်သွားရဟန်းကိစ္စပြီးသွားပြီလားမှတ်တယ်ရဟန်းကိစ္စပြီးသွားပြီလားဆိုတော့ရဟန္တာဖြစ်သွားပြီလားမှတ်နေလားအဲမင်းတို့ကဘာမှလုပ်ကြမလို့တော့ဦးတင်းတာဘုရင်တို့နတ္တလက္ခဏာသုတ်တန်တို့လို့သုတ်တန်မျိုးမှာဘုရားရှင်ကတရားဟောလို့ခုနပြိဿဝဂေ၅ခုကဟိုသစ္စာလေးပါထိုးထွင်းသိပြီးတော့ဘာဖြစ်တော့နောက်ဆုံးမှာ ကတံကရဏီယံပြုစရာကိစ္စမရှိတော့ဘူးပြုစရာတွေအကုန်လုံးကဘာဖြစ်သွားတော့ကတံကရဏီယံပြုတ်ပြီးသွားပြီဟုတ်မလားကတံကရဏီယံပဲသူကနောက်ထပ်တစ်ပံ ထပ်ပြီးတော့ယန္တာဖြစ်ဖို့အရေးတစ္ဆာလေးပါထိုးထွင်းတည်ရအတွက်သူစူးစမ်းစရာလိုသေးလားမလိုတော့ယန္တာဖြစ်တော့အဲ့တော့ကတန်ကရဏီယံပဲအဲ့တော့ဦးဇင်းတို့ဆရာသမားပြောတယ်မင်းတို့ကလည်းဓမ္မစရာတန်းလေးရောက်သွားရင်မင်းတို့ကကတန်ကရဏီယံဖြစ်သွားတာဟုတ်လားပြုစရာကိစ္စကမရှိတော့သလိုလိုပဲအဲ့လိုပေါ့ပျော်သွားတာအကြီးတန်းအောင်ပြီဆိုပျော်လိုက်တာပေါ့အာပြီးပြီအေးစစ်စစ်ပဲသူလည်းပဲအဲ့လိုပဲတခါကြီးကတိမ်မှုတဲ့လေးလေးကိုတွေ့ပြီးဆိုဟာပြီးပြီကွာငါတော့ ရတော့မှာပဲဆရာတော်ပြောတယ်ဥပဇာရသမားရိနဲ့ဇန်သမားရိတွေရမှာပဲဆိုအဲ့လိုကြီးတော့ထမလုံးနဲ့ဟုတ်ပလားကတန်ကရဏီယံမဖြစ်သေးဘူးကောင်းပြီအဲ့တော့အဲ့လိုကရဏကရဏီယံတော့မဖြစ်သေးဘူးတော်တော်အလားလာတော့ကောင်းပြီပေါ့အဲ့ဒီစိန်လေးမှာစိတ်ကိုအေးအေးလေးထားလိုက်စိတ်ကိုအေးနေတတ်ပြီးတော့ကိုမှန်သားလေးရဲ့ပေါ့ဒီဝင်လေးထွက်လေးလေးမှာပဲတတိလေးဆက်ပြီးတော့ကတ်ပြီးတော့ကြိုးစားနေလိုက်လို့အဲ့ဒီသိမ်မွေးတဲ့လေးလေးပေါ်မှာတတိကတစ်ခါပြန်ပြီးမြဲသွားတယ်အဲ့လိုသိမ်မွေးတဲ့အပေါ်မှာတတိလေးကတစ်ခါမြဲသွားပြီဆိုရင်တစ်ခါပြန်ပြီးဘာဖြစ်လာတော့ဆိုတော့ အဲတမာရီအားပြန်ကောင်းလာပြီပေါ့တမာရီအားကောင်းလာလို့ရှိရင်အဲ့ရနေပေါ့သူကတိမ်မွေးတဲ့လေလေးကနေပြီးတော့ခုနနမိတ်အစဉ်တိုင်းပေါ်မယ်ပေါ့နော်နမိတ်အစဉ်တိုင်းပေါ်မယ်ဘလို့ပေါ်မလို့ဆိုတော့ခုနနမိတ်ကလေးကတခါတဲ့ခုနဟိုမိကိုရောင်ညစ်တက်တက်ကနေစပေါ်နိုင်တယ်ပြီးတော့ဖြူးပြီးတော့ဖွေလာမယ်ပြီးတဲ့အခါကျတော့ကြည်တင်တောက်ပါလာမယ်ဒီလိုလေးဖြစ်တတ်တယ် အဲ့ဒါဒါကယောဂီတစ်မျိုးပေါ့အဲ့လိုဖြစ်ရင်ဒါကိုအကျဉ်းလေးများများလေ့ကျင့်လေ့ကျင့်ပြီးတဲ့အခါဒိဋ္ဌံဒိဋ္ဌံပြီးတဲ့အခါကျရင်တော့အဒိဋ္ဌံအောင်ပြီဆိုရင်ဒါသူတဲ့ဇန်ဆက်ကူလို့ရသို့တော့ဒီနေရာမှာဦးသိန်းကူတောက်လျှောက်ပြောနေတဲ့အပိုင်းကြီးနမိတ်ကိုမိကိုရောင်ညှစ်ထက်တဲ့အဲ့ကနေဖွေးလာတယ်အဲ့ကနေပြီးတော့ကြည်လင်တောက်ပလာတယ်ဖြူးလာတယ်အဲ့ကနေကြည်လင်တောက်ပလာတယ်ဆိုတော့ဒီအစဉ်ကိုဦးသိန်းတောက်လျှောက်ပြောနေတယ်အဲ့တော့ဒီနေရာမှာလည်းတို့တခိုက်ကြီးဒီကမိုက်ကြီးတို့တခါထပ်ပြီးတော့ပြောချင်တာကတော့ဒါဒီနဲ့ပဲရေပုံရဦးသိန်းတို့ကပြောချင်းဖြစ်တယ် ဥမာအခုဒါဆိုရင်ဦးဇင်းတို့ပရိကမနိမိတ်ကစပေါ်တယ်ပြီးတော့ဥက္ကနိမိတ်ပြောင်းတယ်ပြီးတော့ပရိပါကနိမိတ်ပြောင်းတယ်ပေါ့ဥမာမိကိုရောက်ညင်းထထကလေးဒီဒါပရိကမနိမိတ်ပေါ့အဲ့ကနေဖြူပွေးလာမယ်ဆိုလို့ရင်ဒါဥက္ကနိမိတ်ပေါ့ပြီးရင်ကျင်းနေတောက်ပလာမယ်ဆိုပရိပါကနိမိတ်ဒါဇံကူးတော့မယ်ပေါ့ဒီလိုဒါနိမိတ်အစဉ်တိုင်းဦးဇင်းပြောလာခြင်းဒီလေငါတို့ဒီလိုဖြစ်ရမယ်ဒီလိုလည်းမတတ်မှတ်ပါနဲ့မတတ်မှတ်နဲ့ဆိုတော့တချို့ကဒီမိကိုရောက်အစဉ်ကိုမသိလိုက်ဘူးတတိဖြစ်တော့ဖြစ်မှာပဲဖြစ်စဉ်ရှိတယ်သို့တော့ယောဂီကတတိမထားမိတဲ့ကမိကိုရောက်အစဉ်နဲ့ကိုတတိမထားမိတော့မသိဘူးဟောမိကိုရောက်အစဉ်ကနေနောက်တစ်ခါဘာဖြစ်သွားတော့ ကြည်လင်ဖြူးပွေးလာတယ်အဲ့အချိန်လေတခါတချို့ကအရန်ကြီးသတိမထားမိဘူးသတိမထားမိပဲတခါလေခြေတင်တောက်ဝမှာတန့်ပြီးတော့ဟိုသတိထားမိတော့တချို့ယောဂီကလည်းပြောကြတယ်အာတခါလေနမိတ်ကတော့တန့်ပေါ်နေရဗျာလေနဲ့တခါလေတသားလေးပြည့်ပြီးခြေတင်တောက်ပနေတာပဲလို့ဒီလိုလဲပြောတတ်တယ်ဒါဒီလည်းပဲဒါဦးဇင်းတို့ရေပုံးရတာလက်ခံပေးရသို့တော့ယောဂီကိုတော့ဖြည်းဖြည်းချင်းဦးဇင်းတို့ကဒါတေချာအောင်တော့စမ်းစစ်ပေးရတာပေါ့အဲ့တော့ငါမိကိုရောက်မပေါ်လို့ငါဥစ္စာဟုတ်ဟုတ်ပါမလားငါကအဖြူရောက်မပေါ်လို့ငါဥစ္စာဟုတ်ဟုတ်ပါမလားဒီလိုလဲတန်တရားဝင်ရမလို့ဒါတွေအခုပြောနေခြင်းဒီအလုံးက ဖြစ်စဉ်တွေဖြစ်တတ်တဲ့သဘောတွေကိုပြောနေခြင်းဖြစ်ပြီးငါမှဒီလိုဖြစ်ရမယ်လို့တော့ဒါမတွေးကြပါနဲ့အဲ့ဒါဒီအဲ့လိုကြီးစုပ်ကင်ထားရင်မိမိတို့အနှောက်အယှက်ဖြစ်တယ်ဒီခါလေးမှာမိမိကခုနပြောသဘောလမ်းကြောင်းကခုနဟိုဥက္ကပရိကမနိမိတ်လို့ခေါ်တဲ့ညစ်ထက်ထက်ကိုကိုကသတိမထားမိပဲနဲ့အဖြူရောင်မှကိုကသတိထားမိသွားတဲ့အခါဟောနမိတ်ကအဖြူလေးစပေါ်တယ်ဆရာတော်ပြောတာကမိကိုရောင်စပေါ်တယ်ပြောတယ်ဟုတ်ဟုတ်ပါမလားဆိုဒါဝါရာကြီးတခုကိုစုပ်ကင်ထားရင်လည်းဒါမိမိတို့အနှောက်အယှက်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဦးဇင်းတို့ဒါကြောင့်မလို့ တရားမှာပဲဖြစ်ဖြစ်တခါကြီးတို့နိုင်ငံရေးစီးပွားရေးဘယ်မှာပဲလှုပ်လို့လှုပ်လို့ဦးဇင်းတို့ကဘုဟုတုတ္တကြွယ်ကြွယ်ဝမ်းဝမ်းနဲ့ပြုလွယ်ပြင်လွယ်တော့ရှိဖို့မလိုဘူးလားလိုတယ်ဘုသူနာကုလိုပေါ့ကိုကကြားမနာကရှိတာလေကုလိုလည်းဟောထားရေဘယ်ဟာစပေါ်ပေါ်ဒါတိဖြစ်နိုင်တယ်ဆိုတဲ့အကြမြင်ရလည်းရှိထားတယ်ပြုလွယ်ပြင်လွယ်လည်းရှိထားတယ်ဆိုတော့ဒါမိမိတို့ကအောင်မြင်နိုင်တယ်အဲ့လိုမဟုတ်ပဲမိမိတို့ကခုနပြောသလိုတိတ်ပြီးတော့စုပ်ကင်ထားတယ်ရာဝတ္ထုတစ်ခုကိုဒီဖြစ်စေနိုင်မယ်ဖြစ်ကိုဖြစ်ရမယ်ဆိုတာမျိုးစုပ်ကင်ထားပြန်ရင်တော့ မိမိတို့မှာဒါကအနှောက်ယှက်ဟိုဖြစ်တတ်တယ်မိမိတို့အတွက်ဒါလေးကိုလည်းတတိထားပေါ့ကောင်းပြီအဲ့တော့ဒါသည်ဒါခုနပြောတဲ့သုံးခုမြောက်တချို့ဒါတာမန်ယောဂီတွေကြုံရတဲ့သဘောပဲအဖြစ်ရိုးဖြစ်စဉ်ပေါ့ကဲနောက်တစ်ခုဦးဇင်းတို့တစ်ခါထပ်ပြီးတော့ပြောကြမယ်အဲ့တော့ဒီလိုယောဂီတွေမှာတော့ဦးဇင်းတို့ကခုနခုပြောခဲ့တဲ့ထာဂရာကညွှန်ပြတဲ့ရေတွက်တဲ့နီး30ရာမလို့ခုန အနုဘန္ဒနာနည်းကတော့ခုနအရှိတူပြောင်းတဲ့ပုံကုံနဲ့အစလည်းအဆုံးပြောင်းတဲ့ယောဂီမှာတော့ဒါနည်းနည်းတော့အကျုံးဝင်မိတာဖြစ်သွားတယ်။နောက်တော့ခုနအလင်းရောင်ကြီးရှိရခဝေးဝေးပေါ်တဲ့ပုံကုံမှာတော့ထပနာနည်းကလည်းအကျုံးဝင်မိတာဖြစ်သွားတယ်ပေါ့။သို့တော့သူတို့မှာဒါဂရဏနည်းဆိုတဲ့ရွတ်တဲ့နည်းကိုသုံးတရားမလို့တဲ့သူတော်ကောင်းနေပဲ။ဒါလည်းဖြစ်ဟိုဒါဖြစ်နိုင်တဲ့သူတော်ကောင်းတွေ။သို့တော့အချို့ချို့ယောဂီမှာじゃအဲ့လိုမဟုတ်ဘူး။စပြီးတော့ဝင်လေထွက်လေတွေကိုမိမိကပွားများတယ်။ဝင်လေထွက်လေတွေကိုပွားများဘလို့မှစိတ်ကဒီဝင်လေထွက်လေမှာတည်ထားလို့မရဘူး ဝင်းတွက်လေးကိုမှတ်မှတ်တာမကြောက်ဘူးပဲတခါလေစိတ်ကအတွေးတွေကဘေးရောက်သွားတယ်ဝင်းတွက်လေးကိုမှတ်မှတ်တာနဲ့မကြောက်ဘူးစိတ်တွေကအတွေးရောက်တယ်ဘေးကိုရောက်တယ်အတွေးတွေတွေကိုရောက်ရောက်သွားတယ်ပေါ့အေးအဲ့လိုသူတော်ကောင်းမှကြတော့ဒါဘာအကျုံးဝင်လာလဲဆိုတော့ဒီဝင်းတွက်လေးလေးကိုရေတွက်တဲ့နီးကိုအကူအညီယူပြီးတော့တတိနင်းအောင်ကြိုးစားရတယ်ဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာဟောထိုသူတော်ကောင်းမှာကြတော့ခုနပြောတယ်ကဏနာနီးဆိုတဲ့ရေတွက်တဲ့နီးကဓမ္မဘာဖြစ်လာတော့အကျုံးဝင်လာပြီထိုနီးဒီတာထိုသူတော်ကောင်းတွေ မလွဲတာမရှောင်တာတုံးရတော့မယ်လို့ဒီလိုသဘောကျတယ်အဲ့တော့ဒီမှာခုနထပ်ပြီးတော့ပြောချင်တာကဒါကြောင့်မလို့ဒီအစဉ်တိုင်းနေသည်ငါတို့ကတော့ဒီတိုင်းကြင်မာရေးဒီလိုဖြစ်မယ်ဒီလိုတော့မဟုတ်ဘူးကြင်နေလေးကိုတော့အခြေခံအပြင်အကြမ်းမြင်တော့ဒါကြင်နေကိုမှန်မှန်လေးကြင်သွားရင်ဥမာရေတက်တဲ့နေကိုသုံးဖို့လိုတဲ့လူရှိသလိုမလိုတဲ့လူရှိတယ်ဒါလေးတွေကိုကိုကသဘောပေါက်ရအောင်ကောင်းပြီအခုပြောမှာကတော့ဒီရေတက်တဲ့နေကိုလိုအပ်တဲ့သူတော်ကောင်းတွေပြောမယ်ပေါ့ ဟောမီတတိကိုဘလို့မှမမြဲဘူးဆိုတဲ့သူတော်ကောင်းကဒီဝင်လေတွက်လေလေးကိုရေတွက်တဲ့နည်းကိုသုံးရတယ်ဒါဟိုတနေ့ကရေတွက်တဲ့နည်းဘလို့သုံးရမယ်ဆိုတာပြောပြီးသားပေါ့အဲ့တော့ရေတွက်တဲ့နည်းလေးကိုသုံးရင်ရေတွက်တဲ့နည်းပေါ်မှာတတိလေးကမြဲသွားပြီဆိုရင်ဘာလို့ရမလို့အဲ့ရေတွက်တဲ့နည်းကိုတစ်ခါလဲမိမိတို့ကတထိုင်နေထိုင်တိုင်းထိုင်တိုင်းအမြဲတမ်းကြီးတော့ယူမသွားဘူးလို့တယ်အဲ့တော့ဘာလို့ရမလို့ဝင်လေတွက်လေလေးကမြဲသွားပြီတတိကမြဲလာပြီဆိုရင်ဘာလို့ရတော့အဲ့ဒီပေါ်မှာရေတွက်တဲ့နည်းလေးကိုလွတ်ခဲ့ရဒါဝင်တဲ့သူတော်ကောင်းကသဘောပေါက်ရတယ် အဲ့တော့ဝိညာဉ်တွက်လေကနေပြီးတော့ရေတွက်တဲ့နည်းကိုသုံးခြင်းသည်ဘာလောက်တာတော့လို့မေးတဲ့အခါကျတော့တတိမြင်အောင်လောက်တာဘာလောက်တာတော့တတိမြင်အောင်လောက်တာပါဗျာတတိမြင်အောင်လောက်တာအဲ့တတိဝင်တွက်လေဆိုတဲ့အာရုံလေးပေါ်မှာတတိမြင်ရဲ့အတွက်ဒါမိမိကရေတွက်တဲ့နည်းကိုအကူအညီယူလိုက်တာပဲ။ အဲဒါဒီခုနတတိမြဲပြီးသားပုံကမှာသုံးနေရမလို့တို့အခုလိုတတိမြဲအောင်လုပ်တာဖြစ်တဲ့အတွက်ကြောင့်ဒီရတွက်တဲ့နည်းလေးကိုသုံးလို့တတိလေးမြဲလာပြီဆိုတဲ့သူတော်ကောင်းဒီအဲရတွက်တဲ့နည်းကိုတခါတည်းစုပ်ကန်ပြီးတော့တခါတည်းဆက်သွားကြရမလို့တော့ဒါဦးဇင်းတို့ဖောင်ဥပမာပဲဒီနည်းနဲ့ကိုကအစီအမံအဲ့မှာလွတ်ခဲ့လိုက်တော့အဲ့တော့ဒီဝင်လင်တွက်လေးလေးနဲ့အစီအပြေပြီးတစ်ဖက်ကရောက်ပြီးသူဖောင်ထားခဲ့ရတယ်လို့ပဲတတိလေးမြဲသွားပြီဆိုရင်ဒီရတွက်တဲ့နည်းလေးကိုလွတ်ခဲ့လွတ်ခဲ့ပြီးတော့ဘာလုပ်ရမလို့အဲ့ဝင်လင်တွက်လေးလေးကိုမြဲတဲ့အပေါ်မှာတတိလေးဆက်ကတိုင်းထိုသူတော်ကောင်းဒီလေခုနရှေ့ကပြောတဲ့ ဟိုယောဂီတွေလိုပဲတန်းပြီးတော့အလင်းဟိုနမိတ်တွေပေါ်ပြီးအစဉ်အစဉ်နမိတ်တွေကနေပေါ်သွားတာရှိတယ်ဒါမှမဟုတ်လေအဲ့ရနေတစင်တစင်ပေါ်ဟိုမှာအလင်းရောင်အစပေါ်မယ်ဒီကနေစပြီးကူးတာမျိုးဒါမျိုးတော့တူနဲ့တူမတူပဲရှိနောက်ဆုံးမှာဘလောက်တိဖြစ်လာမလို့အဲ့တတိလေးမြန်းသွားရင်ခုနအရှိတူအစအလဲဆုံးသိမ်မှုတဲ့အထိကျင့်ရတဲ့သူတော်ကောင်းမှုလည်းရှိမယ်ပေါ့အဲ့တော့ပြောချင်တာကဒီရေတွက်တဲ့နီးတီဝင်ရင်တွက်နေပေါ်မှာတတိမြဲအောင်ကြိုးစားအားထုတ်ဖို့ရန်အကူအညီယူတဲ့သဘောပဲလို့ဒါလေးတဲ့သဘောကြရအောင် ဒါဒီကြည့်နေတိုင်းဒီလိုဓာပိဓာကြည့်ရမယ်ဓာပိဓာကြည့်ရမယ်ဒီလိုမဟုတ်ဘူးကိုသင်ကနဦးဇင်းတို့ပြောခဲ့တဲ့ဝိသုဒ္ဓိ9ပါးတော့အစဉ်တိုင်းကိုကြည့်ရမယ်တမာတိအဲသီလကျင့်နေကြည့်ပြီးတမာတိကျင့်နေကူရမှာတမာတိကိုကြောပြီးတော့ပညာကိုကူလို့မရဘူးဒါကတော့ကျင့်နေသူကကျင့်နေကကျင့်ဝင်ကြည့်ရမယ်ဒီအစဉ်တိုင်းအခုပြောတဲ့ဒီအာနာပါနမှာညွှန်ကြားချက်တွေကတော့ဒီဟာပြီးမှဒီဟာဒီဟာပြီးမှဒီဟာလို့ဒီလိုမဟုတ်ဘူးလို့ပြောချင်တာတက္ကະကြီးတွေတက္ကမကြီးတွေသဘောပေါက်လားပေါက်ပါတယ်ခင်ဗျာဟုတ်ပြီအဲ့ဒါဆိုလို့ရှိရင်ဦးဇင်းတို့ဒီညမှာဒါ အာနာပါနဆိုတဲ့ဝင်လေတွေ့လေပေါ်မှာတတိမမြဲသူတော်ကောင်းတွေကရေတွေ့တဲ့နေကိုအကူအညီယူဖို့ပြောတာဒါပေမဲ့နောက်တစ်မျိုးရှိသေးတယ်အချို့ချို့ယောဂီတွေမှာကျတော့ရေတွေ့တယ်ဒါပေမဲ့တတိကမမြဲဘူးရေတွေ့တယ်တတိကမမြဲဘူးဆိုတာဘာပြောတာလဲဆိုတော့တခါလေတခါလေဝင်လေတွေ့လေကိုမှတ်တယ်မှတ်ခြင်းနဲ့ဝင်လေတွေ့လေပေါ်မှာတတိမမြဲလို့ရေတွေ့တဲ့နေကိုသုံးဘလို့ဝင်သုံးတော့စိတ်ကမငြိဘူးအဲ့မငြိတဲ့ဘက်မှာတော့ဦးဇင်းတို့အခက်အခဲပြဿနာကနှစ်မျိုးရှိတယ် နှမျိုးဆိုတာပထမတစ်မျိုးရေပုံရဖြစ်နိုင်တာကတော့အဲ့ဒါရေတွက်တာကိုဝင်လင်တွက်လေကိုမတည်ရဲနဲ့ရေတွက်နေတတ်တယ်တချို့ယောဂီကဥမာတတိကမမြဲဘူးပေါ့နော်ကမ္မဋ္ဌာန်းအာယုံပေါ်မှာဝင်လင်တွက်လေတွေကိုမှတ်တယ်တတိကမမြဲဘူးဒါပေမဲ့ဟာငါဆရာတော်ကသင်ထားတဲ့ရေတွက်တဲ့နည်းလေးကိုသုံးရင်တတိမြဲတယ်ပြောတယ်ဆိုပြီးတော့ तू ကရေတွက်တယ်ရေတွက်တော့စစားချင်းတော့ဝင်လင်တွက်လေတေဝင်လင်တွက်လေနေဒါတစ်ချိန်တစ်ချိန်တော့ရရမယ်နောက်ပိုင်းကျ तू ကတတိယအားနေတော့ဒီခါတတိယလွတ်သွားပြန်ဒါပေမဲ့ရေတွက်တဲ့သင်္ချာကို तू ကမလွတ်ဘူးအတေ 1 2 8ရောက်တော့ပြန်1 2 3 4 5 6 9 8ပြီးရမယ်1 2 3ဒီလိုရေးနေဒါပေမဲ့ဝင်လေထွက်လေကို तू မသိဘူးမသိမဲနဲ့ရေးတွက်နေနေအဲ့ဒါဒီဝင်လေထွက်လေဆိုတဲ့အာနာပါနကမ္မဋ္ဌာန်းကိုဘာမှကျေစုမပြုဘာမှကျေစုမပြုဒါကြောင့်မလို့ရေတွက်တဲ့နေကိုသုံးပြီဆိုရင်ဝင်တွက်လေကိုတိလျက်နဲ့တောင်ရေတွက်ရမယ်ဒါလေးလည်းတစ်ချက်မှတ်ခဲ့ကောင်းပြီအဲ့လိုဝင်တွက်လေကိုတိလျက်ရေတွက်တယ်ဆိုပေမဲ့ဘလို့မှတတိကဒါတဲမရတဲ့ပုံကူပေါ့ ခုနဝင်ထွက်လေကိုမတည်ဘဲနဲ့တင်ချာကိုရောက်သွားလို့လည်းပဲဒီရေတွက်တဲ့နေကမိမိကိုခြေသူမပြုတ်နိုင်တာလည်းဖြစ်နိုင်တယ်ဒါနံပါတ်1နံပါတ်2အဲ့လိုမဟုတ်ဘူးဘလို့မှကိုတတိကတည်လို့မရတာတချို့ယောဂီကဝင်ထွက်လေကိုဘလို့မှကိုဟိုတတိကမြဲနေအောင်ထားလို့မရအဲ့မှာမှနောက်တစ်မျိုးရှိနိုင်သေးတယ်တချို့ယောဂီတွေဝင်ထွက်လေကိုသိကိုမသိတာဒါတကကြီးတွေအခုမိမိတို့ကဝင်ထွက်လေသိရဆိုတာအင်မတန်ကံကောင်းတာအချို့ယောဂီတွေဦးဇင်းတို့နှစ်နဲ့ချီပြီးတော့၄-၅နှစ်လောက်အာနာပါနကမ္မဋ္ဌာန်းကိုအားထုတ်နေတယ်ဝင်ထွက်လေကိုမသိတဲ့ယောဂီတွေဦးဇင်းတို့ကြုံခဲ့ဘူးတယ် အဲ့ဒါဝင်နေထွက်လေကိုတိကိုမတိတာအသက်ရှူနေတာတိလားလို့မေးခုတိုင်းအသက်ရှူနေတယ်တရားထိုင်တဲ့အချိန်မို့စကားပြောနေတဲ့ဟိုအသက်ရှူတာတိလားမေးကြည့်တိဒါပေမဲ့နှလုံးမိတ်ပြီးတော့အသက်ရှူပါဆိုဝင်နေထွက်လေသူတို့မတိတော့အဲ့ဒါတခါကြီးတည်းဒါအတိတ်ကကံနေလဲပါမှာဒါကြောင့်မလို့တခါလေးမှာဟိုကိုယ့်ရဲ့ရထားတဲ့အခြေအနေလေးကိုအင်မတန်ကျေနပ်စရာလဲကောင်းတယ်ဝင်နေထွက်လေတိနေပြီဆိုဒါအဟုတ်ကြီးတချို့ကဝင်နေထွက်လေတိကိုမတိရကောင်းပြီပေါ့အဲ့လိုပေါ့တချို့ကဝင်နေထွက်လေကိုလုံးလုံးမတိဘူးဒါပေမဲ့တချို့ကြတော့ခဏလို့ပေါ့တတိပရိယအားနေတဲ့အတွက်ကြောင့်ဝင်နေထွက်လေကိုမတိဘူး စိတ်ရဲ့ငြိမ်သက်မှုတွေအားနေတာ။မှစိတ်ရဲ့ငြိမ်သက်မှုဆိုတာတိတ်ပြီးတော့ဟိုဝစီကိစ္စတွေညားနေတယ်။ဟိုတနည်းအားဖြင့်ဟိုပုဂ္ဂိုလ်စားတွေညားနေတယ်။စသည်အားဖြင့်စိတ်ကမငြိမ်မသက်ဖြစ်နေတာပေါ့။အဲ့လိုမငြိမ်မသက်ဖြစ်တဲ့သူတော်ကောင်းပါဆိုရင် तू ကရေတွက်တဲ့နေကြရတယ်သူ့အတွက်သုံးလို့မရဘူး။အဲ့လိုသုံးလို့မရရင်တော့သူသူတော်ကောင်းကဘာကိုပြန်ပြီးတော့အားကိုးရအောင်ဆိုတော့ဦးဇင်းတို့ဘုရားဟောတဲ့ဒါ နီးကိုပဲပြန်ပြီးတော့တုံရတယ်ဘာလို့တုံရတော့ဆိုတော့ဦးဇင်းတို့စိတ်တက်ကလေးကကြည်လင်းသွားအောင်ပေါ့ခုနပြန်ပြီးတော့စိတ်ထဲမှာအတွေးတွေအခုဦးဇင်းတို့ဒကာကြီးတွေနေပြစ္ဆုတ်ပံအခြေအနေနဲ့ပေါ့ဒကာကြီးတို့ရဲ့လက်တွေ့ဘဝနဲ့ပြောကြမယ်ဆိုအတွေးတွေသိမ့်များတာစီးပွားရေးကြောင့်လူမှုရေးကြောင့်ပညာရေးကြောင့်ဟာကိုယ့်ရဲ့အခြေအနေပေါ့ဒီဟာတွေအဲ့လိုအတွေးတွေသိမ့်များလာတယ်သူတော်ကောင်းပါဆိုရင်ဝင်တွေ့လေသိဖို့အခက်အခဲဖြစ်တယ်မသိဘူးအဲ့လိုမသိရင်တော့သူတော်ကောင်းကမလုပ်တော့ဆိုတော့ဒါဦးဇင်းတို့သုရရတခကမ္မထံမရဟောဘူးပြန်ပြီးတော့ဦးဇင်းတို့ကပြန်ပြီးတော့သုံးရတယ် အဲသုရရကကမ္မထာထဲမှာစိတ်တိတ်ပြီးရှုပ်နေတယ်စိတ်ကအရန်ရှုပ်နေတယ်ဆိုရင်တော့ဗုဒ္ဓနုတိကအကောင်းဆုံးပဲဘုရားကုံတော်လေးကိုပေါ်လိုက်ရင်စိတ်ထဲမှာအလိုလိုကြည်လင်းသွားတယ်။ဥမာကိလေသာညစ်ကြေးမှာကင်းဝေးစင်ကြတော်မူသောမြတ်စွာဘုရားကိလေသာညစ်ကြေးမှာကင်းဝေးစင်ကြတော်မူသောမြတ်စွာဘုရားလို့ကုံတော်လေးကိုအာရုံပြုတော့ပွားများလေ။စိတ်ထဲမှာကိလေသာညစ်ကြေးမှာကင်းဝေးစင်ကြတဲ့မြတ်စွာဘုရားဆိုတဲ့ဒီကုံလေးကမိမိရဲ့နှလုံးသားကိုကိန်းကွင်းရသွားရင်နေရာပြမိမိနှလုံးသားမှာဒီကုံတော်လေးကိုပွားများနေကြိုက်မှာမိမိတည်လည်းပဲ ဒီအညစ်အကြေးတွေကိလေသာအညစ်အကြေးတွေကတရင်ကားအပြင်ဝေးသွားဝေးသွားရင်စိတ်ကဘာဖြစ်လာတော့ကြည်လင်းလာကြည်လင်းလာတာလည်းအများဘာဖြစ်လို့စိတ်ကလေးကကြည်လာပြီဆိုရင်အေးချမ်းမှုလေးတွေနောက်ကကပ်ပြီးပါလာအကိုရောစိတ်ကလည်းအေးလာတယ်စိတ်ကလေးကလည်းကြည်ကြည်နေနေဖြစ်လာတယ်အဲအဲ့ဒါဆိုရင်တော့စမ်းကြည့်ဒီနာတိဝနဲ့တက်နိုကံများမှာပြန်ပြီးတတိလေးကပ်ကြည့်ကပ်ကြည့်လိုက်လို့ဝင်လေထွက်လေလေးကိုတွေ့ပြီဆိုရင်တော့ဒါလုံလောက်ပြီအဲကြောင့်ဝင်လေထွက်လေလေးဆက်မှာမတိသေးရင်တော့ဆက်ပြီးဗုဒ္ဓနုတိလေးကိုလည်းပွားများတော်တော်ကြာကြာလေးပေါ့5မိနစ်10မိနစ်15မိနစ်စသည်အပြင်အရင်ဆုံးပွားများ ပွားများလို့စိတ်ကလေးကကြီးပြီးတော့အေးချမ်းငြိမ်းချမ်းလာပြီငြိမ်သက်လာပြီဆိုတဲ့အခါကျမှဝင်လေပြက်လေးကိုပြန်မှဒါတနည်းပေါ့အဲအချို့ယောဂီမှာကျအဲ့လိုမဟုတ်ဘူးဒါဗုဒ္ဓနုတိရဲ့မကြိုက်ဘူးမေတ္တာနဲ့မှကြိုက်မယ်ဆိုရင်မေတ္တာကမ္မဋ္ဌာန်းလေးပွားများပွားများရင်မေတ္တာကမ္မဋ္ဌာန်းကတော့ရေပုံရအပြင်ဦးဇင်းတို့သူတော်ကောင်းတွေတဏ္ဍာမှာအေးချမ်းမှုကိုပေးတယ်ဒါကြတဲ့မေတ္တာကိုပွားများလိုက်ရင်စိတ်ထဲမှာအေးချမ်းပြီးတော့သွားတာအေးချမ်းသွားပြီဆိုရင်လည်းဒါအေးချမ်းတဲ့စိတ်ကလေးကဝင်လေပြက်လေးကိုမှတ်သားဖို့ရန်ဒါကျေးဇူးပြုပါပဲ ထောက်ကူပြုမှာပဲအဲ့လိုပြုရင်တော့လေအဲ့အချိန်ကစပြီးမနီတွက်လေးတွေကိုမှတ်ပြီးတော့ဒါတစ်စင်းတစ်စင်းတိုင်ခုနဦးဇင်းတို့ပြောတယ်အစဉ်အတိုင်းပေါ့ဒါနမိတ်တွေပေါ်လာနိုင်တယ်အဲ့ကနေအလင်းရောင်တော်လကောင်နမိတ်တော်လကောင်ပေါ်လာနိုင်တယ်အဲ့ကြရင်တော့ဒါဆရာသမားနဲ့ဆက်ဆက်ပြီးတော့အထက်ပိုင်းဇာန်တွေကိုကုပြီးတော့ဟုတ်ပလားအဲ့တော့ဦးဇင်းတို့ဒီညမှာအခုပြောခဲ့တာကဘာကြံခဲ့လဲဆိုတော့အဓိက ပြောချင်တဲ့အပိုင်းလေးကိုဒါပြောပြီးဒီနေ့တော့ဦးဇင်းတို့ဟိုခဏကြီးခက်ကြော်ကြော်လေးဖြစ်သွားတော့မိနစ်20လောက်ဆိုတော့နောက် 5မိနစ်10မိနစ်ပြောပြီးတော့ဒီနေ့တရားသိမ့်ကြတာပေါ့နော်အဲ့တော့ဒီနေရာမှာကိုပြောချင်တာတကူအဓိကအရေးကြီးတာတကူဘာပြောချင်တာလို့ဆိုစောစောကစပြီးပြောခဲ့တဲ့ဒီအာနာပါနကိုအားထုတ်မယ်ဆိုရင် နေဝဟောနာတော်မနတိကာတဗ္ဗနာလက္ခဏာတော်ပစ္စဝကိတဗ္ဗံတို့ရဲ့ဒီစကားလေးတကူဦးဇင်းတို့စောစောကချခဲ့အဲ့မှာဘာပြောခဲ့လဲဆိုတော့စစချင်းပြောတယ်ဟောနာတော်ဝန္နာတော်အယောင်အဖြစ်နေဝမနတိကာတပံနှလုံးမသွင်းအပ်ဘူးဒါကတော့ကပြောပြီးအဲ့တော့ အယောင်အစင်းအပြင်သွားပြီးနှလုံးမသွင်းနဲ့အာဝါတဲ့နေတဲ့ဖြူတဲ့အာမဲတဲ့ညိုးတဲ့စသည်အပြင်ဒီလိုအယောင်အပြင်တော့အာနာပါနကိုသွားပြီးတော့နှလုံးမသွင်းရဘူးဒါတစ်ချက်နောက်တစ်ခုအရေးကြီးတာခုနနလက္ခဏာတော့ပစ္စဝကိတပံတဘာဝတမညဆိုတဲ့လက္ခဏာတွေအပြင်နေပြီဒါစင်ရင်သုံးတတ်မှုမပြုတ်ရဘူးတဲ့ဒါမပွားများရဘူးလို့ဒီလိုပြောတာအဲ့တော့ဒီပိုင်းလေးကိုဦးဇင်းတို့ဒါအာနာပါနနဲ့ပတ်သက်ဒါအင်မတန်အရေးကြီးတဲ့အပိုင်း အထူးသဖြင့်ယနေ့မြမောက်ခင်မှာလည်းတကယ်ကိုဒါလိုအပ်တယ်လို့ဦးဇင်းတို့ထင်အဲ့ဒါဘာလဲဆိုတော့ဒီတဘာဝတမင်ညလက္ခဏာအားဖြင့်တဘာဝလက္ခဏာအားဖြင့်လည်းဒါစင်ရင်သုံးသပ်မှုမပြုရဘူးတမင်ညလက္ခဏာအားဖြင့်လည်းစင်ရင်သုံးသပ်မှုမပြုရဘူးဆိုတဲ့ဒီနှစ်ချက်ကိုတော့ဒါမိမိတို့ကမှတ်ထားရဒီအချက်ကိုတော့မှတ်ထားရအဲ့တော့ဒီတဘာဝဆိုတဲ့လက္ခဏာဆိုကြပါစို့ဦးဇင်းတို့ဝင်ရင်ထွက်လေလေးကိုမှတ်နေတယ်ဝင်ရင်ထွက်လေမှာဦးဇင်းတို့ရှာကြည့်မယ်ဆိုရင်ဝင်ရင်ထွက်လေမှာစတတ်ခွင့်တို့တကကြီးတွေကမကြီး ပထဝီအာဘောတိပထဝီအာဘောတိသောဝါယောဒါတကြီးလေးပါဒါဝင်လေထွက်လေမှာရှိနောက်ပြီးတော့ဝန္နာအယောင်ကန္နာအနတ်ရတ္တာအယတာဩဇာဆိုတဲ့အစီအစီဆိုတဲ့ဒီရှင်းမျိုးဒါအာနာပါနဆိုတဲ့ဝင်လေထွက်လေလေးမှာရှိနေတာဟောနောက်တကအတန်လေးပါရင်တတ္တဆိုတဲ့အတန်တစ်မျိုးနဲ့၉မျိုးဒါဝင်လေထွက်လေမှာရှိနေတယ်ပရမတ္ထဓမ္မတကယ်အရှိတရားပေါ့ ခုနဝင်လေထွက်လေဆိုတာဒါပညာပဲတကယ်အရှိတရားမဟုတ်သူ့ကိုတက်ွက်ကြည့်လိုက်လို့ရှိရင်အဲ့ပညာကြီးကိုပျောက်ပြီးတော့ဝင်လေထွက်လေကိုတက်ွက်ကြည့်လိုက်လို့ရှိရင်အဲ့မှာသူ့မှာရှိတာခုနပြောတဲ့ရှင်မျိုးကိုမျိုးပဲရှိတယ်ပဒဝီအာဘောတေဇောဝါယောဝဏကန္နာရတ္တဩဇာနောက်တကအတံပါရင်တတ္တဆိုကိုမျိုးဒါကတကယ်အရှိတရားပရမတ္ထအဲ့တော့အဲ့မှာသွားပြီးတော့ तू ကတဘာဝလက္ခဏာတွေကိုနှလုံးမသွင်းရဘူးတဲ့တဘာဝလက္ခဏာတွေကိုနှလုံးမသွင်းတော့ဝင်တွက်လေးတွေကိုသွားကြည့်တယ်ပြီးတော့အဲ့မှာရှိတယ်ပထဝီရဲ့မာမှု ကြမ်းမှုပြောမှုချောမှုပေါ့စသည်အပြင်ပရဝီအာဘောရဲ့ခုနယုံစည်းမှုဖွဲ့စည်းမှုဒေသောရဲ့ပူမှုအေးမှုဒါမျိုးစသည်အပြင်ဝါရောရဲ့ထောက်မှုတွန်းမှုဒီလိုသဘာဝလက္ခဏာတွေကိုသွားနှလုံးမသွင်းရအောင်နှလုံးမသွင်းအောင်ဆိုဒီနေရာမှာသွားပြီးတော့ယောဂီအများစုကြုံရတတ်တာကအဲ့ဝင်လေထွက်လေလေးကိုသွားပြီးတိုးတဲ့အခါမှာသူကထိမှုကိုသွားပြီးတော့သူတို့ကဟိုနှလုံးသွင်းပြီးခုနထိတဲ့နေရာလေးကစောင့်ပြီးဝင်လေထွက်လေကိုမှတ်ရမယ်လို့ဒါကြားဘူးထားတာလည်းဖြစ်ရင်ဖြစ်မယ်ဆရာကသင်ပေးထားတာလည်းဖြစ်ရင်ဖြစ်မယ်ကြားဘူးနာဘူးထားတာပေါ့ အဲ့မှလည်းသူကမလုပ်တော့ဆိုတော့ဒီထိတဲ့နေရာလေးကစောက်ပြီးဝင်ထွက်လေးမှတ်မယ်ဆိုတော့ထိတာကိုသွားသွားမှတ်တယ်ထိတာကိုသွားသွားမှတ်ရင်ဘာဖြစ်တတ်လို့ဆိုတော့အဲ့ထိတာလေးကိုသွားသွားမှတ်ခြင်းနဲ့တဖြည်းဖြည်းမှာခုနမာမုံချမ်းမှုတစ်ခုခုကိုအသိဉာဏ်ကဒီမှာထိမှုကိုသွားသွားပြီးဂယုဆိုင်နေတဲ့အတွက်ကြောင့်နှလုံးသွင်းနေတဲ့အတွက်ကြောင့်အဲ့မှာမာမုံချမ်းမှုတစ်ခုခုကထင်ရှားတတ်တယ်မာမုံချမ်းမှုတစ်ခါလေကြာလည်းပြောမှုပေါ့စနေရပြင်အဲ့ဒီပထဝီတက်ကသွားထင်ရှားတတ်တယ်ဘာလို့လဲဆိုတော့ထိနေတာကိုထိတဲ့နေရာလေးကိုသွားသွားပြီးတော့ထိတာကိုမှတ်နေတဲ့အတွက်ကြောင့်ဒီကပထဝီတက်ကသွားပြီးတော့ထင်ရှားတတ်တယ် နောက်တစ်ခါဝါယောဓာတ်ကထင်ရှားတတ်တယ်တွန်းမှုထောက်ကံမှုဆိုတဲ့ဝါယောဓာတ်တရားဒီဓာတ်တွေကထင်ရှားတတ်တယ်ပေါ့အဲ့လိုထင်ရှားတဲ့အခါမှာဆိုကြမှာဆိုပရဝိဓာတ်ကမာမှုကျမ်းမှုပြောမှုတခုခုကပဲထင်ရှားရင်ထင်ရှားသို့မဟုတ်ကနဝါယောဓာတ်ကကနတွန်းမှုထောင်းမှုဆိုတဲ့တခုခုကပဲထင်ရှားရင်ထင်ရှားထင်ရှားရင်သူကအဲ့မှာစိတ်ဆိုတဲ့သဘောကထင်ရှားတဲ့အာယုံကိုယူတာပဲအဲ့တော့ဓာတ်ကမ္မထံငယ်သဘောကလည်းဒီပထဝီဓာတ်ကိုသွားပဲအာယုံပြုပဲဖြစ်ဖြစ်ခုနဝါယောဓာတ်ကိုသွားပဲအာယုံပြုပဲဖြစ်ဖြစ်နှလုံးသွားသွင်းလိုက်တာနဲ့တပြိုင်တည်း ဓာတ်ကံမထမ်းရဲ့သဘောကနှလုံးသွင်းနေနှလုံးသွင်းနေပို့ထင်ရှားလာနေပြီအာတို့တခါကြီးဒီငွေကြီးမျက်မျက်တော့မှတ်ထားပြီးတော့ဓာတ်ကံမထမ်းဒီအာနာပါနနဲ့ဖြောင်းဖြောင်းဆက်ခြင်းအာနာပါနကံမထမ်းကနှလုံးသွင်းနေနှလုံးသွင်းနေဘာဝနာအရှင်အဟုန်ကောင်းလာလေကမ္မထအယုံကတိမ်မွေ့သွားလေဓာတ်ကမ္မထကအဲ့လိုမဟုတ်ဘူးဘာဝနာအရှင်အဟုန်ကောင်းလာလေလေကမ္မထအယုံကထင်ရှားလာလေလေအဲ့တော့ဆိုကြမှာဆိုထိတာကိုမှတ်ခြင်းနဲ့ခုနပထဝီဓာတ်ကထင်ရှားလို့မာမှုပြောမှုကိုသွားနှလုံးသွင်းမိပြန်လေတခါတည်းမာမှုပြောမှုကထင်ရှားလာတော့မျက်နှာရည်တခုလုံးမာတောင့်သွားတာ စစချင်းနှကမအထက်နှုတ်ခမ်းဆိုအထက်နှုတ်ခမ်းနာသီဝဆိုနာသီဝကမာပြီးတောင့်တင်းလာမယ်တပြည့်ပြည့်နဲ့တခါလေးအဲ့ဓာတ်ကိုကိုကမလျှော့ဘူးထပ်ပြီးတော့နှလုံးသွင်းနေတခါလေးအဲ့ဒါမျက်နှာကြီးတစ်ခုလုံးမာတင်းတောင့်ပြီးတော့တချို့ဆိုရင်မျက်လုံးတွေအောင့်လာတယ်အဲ့လိုဖြစ်လာအဲ့တော့ဒါကြောင့်မို့လို့သဘာဝလက္ခဏာကိုနှလုံးသွင်းတယ်ဒါလိုပြောတာနောက်တချို့ကတွန်းမှုကိုသွားပြီးတော့ခုနကဝါရော့တက်ကိုသွားပြီးတော့သဘာဝလက္ခဏာကိုနှလုံးသွင်းပြီးတွန်းနေတွန်းနေတွန်းနေတွန်းနေတွန်းနေတွန်းနေဆိုတဖြည်းဖြည်းလူကနောက်လန်းသွားအဲ့ဒါတွန်းမှုကိုသွားပြီးတော့ဒါကလည်းလူကနောက်လန်းသွားနောက်လန်းလုံးနေမဟုတ်ဒါကလည်းနောက်ပိုင်းကျတော့ အာနာပါနကမ္မဋ္ဌာန်းအားထုတ်ရမှာကြောက်သွားအဲဘာလို့ဆိုတော့ तू ကသဘာဝလက္ခဏာတွေကိုတွားပြီးတော့နှလုံးသွင်းပြီးတော့အဲ့တော့ဒါကဦးဇင်းတို့ဒါဟိုတူးနဲ့တူးတူးမှာမဟုတ်ဘူးဒီလိုအတွေ့အကြုံတွေရှိတတ်တယ်တို့ကြောင့်ဒါတွေကိုရှောင်ရမယ်ပေါ့အဲ့တော့သဘာဝလက္ခဏာကိုအာနာပါနကမ္မဋ္ဌာန်းမှာနှလုံးသွင်းရမလားနှလုံးမသွင်းရဘူးလားမသွင်းရပါဘူးခင်ဗျာနဲအဲ့လားလေတို့တခါကြီးတွေတခါမကြီးတွေဒါစွမ်းစွမ်းမြဲမြဲမှတ်သွားဝင်နေထွက်လေသည်ပညာကိုအာရုံပြုနေတာဖြစ်တယ် တဘာဝပရမတ်ကိုအာရုံယူပြီးတော့တဘာဝလက္ခဏာတွေကိုသွားပြီးနှလုံးမသွင်းရဘူးလို့ဒီလိုနားလည်ရကိုကပရမတ်ကိုခွဲခွဲပြားပြားမတိသေးရင်တော့မှအဲ့တဘာလုံးတဘာဝလက္ခဏာတစ်ခုခုကိုသွားပြီးနှလုံးသွင်းမိရင်အဲ့ဒါပြဿနာဖြစ်တာနောက်တေဇောဓာတ်ထင်ရှားတဲ့တေဇောဓာတ်ထင်ရှားတဲ့အခါမှာတေဇောဓာတ်ကဘာဖြစ်တော့ပူမူဝေးမှုပဲညာသောအဖြစ်တော့ဦးဇင်းတို့ဝင်လေလေးကိုသွားပြီးတော့နှလုံးသွင်းမိတဲ့ပုံကအပြင်ကလာတဲ့ဝင်လေဖြစ်တဲ့အတွက်ကြောင့်သူကအေးမှုထင်ရှားတယ်နောက်ကထွက်လေကိုသွားနှလုံးသွင်းမိရင်ပူမူလေးကထင်ရှားတယ်ဒါရေပုံရဖြစ်တတ်တာပြောတာ အဲ့မှာလည်းပဲယောဂီသူတော်အောင်ခုနပူမူဝေးမှုတစ်ခုခုသွားပြီးထိတဲ့နေရာမှာစောင့်ပြီးတော့သွားနှလုံးသွင်းပြန်လို့ကဲရဆိုကြပါစို့ပူမှုကိုနှလုံးသွင်းမိတယ်သူ့မို့အေးမှုကိုနှလုံးသွင်းပြန်တယ်အဲ့ထို့တူပဲအဲ့ပူမှုအေးမှုကြီးကတခါလဲထင်ရှားလာမျက်နှာမှာဆိုလဲမျက်နှာမှာတခါလဲကျို့ဆိုပူလို့ကျို့ဆိုအေးလို့စသည်အပြင်ကျင်းပြီးတော့ခဲလာတယ်လို့ဒီလိုဖြစ်တာပေါ့အဲ့တော့ဒါမျိုးတွေဒီဒါအာနာပါနကမ္မဋ္ဌာန်းအားထုတ်တဲ့သူတော်ကောင်းတွေရှောင်ရှားရမယ်မရှောင်ရှားရင်အဲ့လိုအခက်အခဲတွေပြဿနာတွေမိမိတို့ကြုံရမယ်လို့ဒီလိုလေးလဲသဘောကျရအောင်။ကောင်းပြီ။အဲ့တော့ဒါသဘာဝလက္ခဏာကိုနှလုံးမသွင်းရအောင်။ နောက်တာမညလက္ခဏာပေါ့ဟောတာမညလက္ခဏာဆိုတာဘာတော့ခုနသဘာဝလက္ခဏာခုနရုပ်ပရမတ်ရဲ့ကိုယ်ပိုင်ပေါ့ဒါလက္ခဏာတွေကိုဒါသဘာဝလက္ခဏာပေါ့လေခုတာမညလက္ခဏာဆိုတာရုပ်တရားအလုံးနန္တရားအလုံးဆိုတဲ့အားလုံးကိုခြုံကြည့်ရင်သူတို့ရဲ့တာမညအနေနဲ့တူညီတဲ့လက္ခဏာခုနပြောတဲ့မမြဲခြင်းဆိုတဲ့အနေစားဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲခိုင်မှာအနှစ်သာရအပြင်တည်တတ်မနေခြင်းအဆိုးမရခြင်းဆိုတဲ့အနတ္တဒါကသူ့ရဲ့တာမညလက္ခဏာ အဲ့ဒီတာမညလက္ခဏာတွေတော့နှလုံးမသွင်းရအောင်ဘာကြောင့်နှလုံးမသွင်းရအောင်ပြောရဆိုဒီနေရာမှာမိမိကပရမတ္ထဓမ္မကိုသိတဲ့အစဉ်ရောက်ပလားမရောက်သေးပါမိမိကပရမတ္ထဓမ္မကိုမသိသေးဘူးပရမတ္ထအာယုန်တွေကိုမိမိတီးတောင်တီးခေါက်ကြည့်ဘူးတဲ့လူတော်မဟုတ်သေးဘူးအဲ့ဒီအစဉ်သမားကသွားပြီးတော့ဒီပရမတ်ကိုအာရုံပြုမယ်တနည်းအားဖြင့်တာမညလက္ခဏာတွေကိုသွားနှလုံးသွင်းနေမယ်ဆိုရင်ဒါဒီကမ္မထအာယုံမှာဘလို့မှပြည်ပြည်ပြည့်စုံပြီးတော့အောင်မြင်နိုင်တဲ့သူတော်ကောင်းဖြစ်နိုင်ပါမလားမဖြစ်နိုင်ဘူး မဖြစ်နိုင်တဲ့အပြင်ဘာတခါဖြစ်လို့ဆိုမိမိရဲ့လုပ်နေတဲ့အလုပ်ဒီအဲ့ဒါသမထာမဝိပဿနာမှမကွဲပြားတဲ့သူဖြစ်လိမ့်မယ်ဒါအရေးကြီးတယ်အဲ့တော့ဦးဇင်းတို့ဟိုဗမာစကားပြောသလိုပေါ့ဟိုနားလည်တဲ့စကားလုံးလေးပြောရင်မိမိစီးတဲ့မြင်တော့ဘာဆိုတာသိတယ်နဲ့ပေါ့ဟုတ်ပလားအဲ့တော့ဒါအရေးကြီးတယ်အဲ့တော့ဦးဇင်းတို့ဒီနေ့မှာဥပမာလေးဟိုငငယ်ကအတွေ့အကြုံလေးတခုပြောချင်သေးတယ်ဦးဇင်းတို့ခန့်ငယ်ငယ်ကဟို ခန့်ငယ်ငယ်ဆိုတော်တော်ငယ်ပါတယ်ဒါဟို9နှစ်10နှစ်9နှစ်10နှစ်လောက်ကအရွယ်တွေပေါ့အဲ့တော့ဦးဇင်းတို့ညီကိုမောင်နှမတွေရှိတယ်ညီကိုမောင်နှမအရင်တွေရောဝင်ခွဲတွေရောရှိဦးဇင်းတို့ကဟိုအဖိုးအဖွားပေါ့အဖေဘက်ကအဖိုးအဖွားနဲ့ဦးဇင်းတို့ကအင်ဂျင်နီးတယ်ခေါင်းရင်းချီရင်းနေတာတော့မှဆိုတော့ခေါင်းရင်းချီရင်းပဲတခါကြီးတို့အမေရိကလိုတိတ်မဝေးဘူးဟုတ်လားခြံစည်းရုပ်လည်းရှိတာမဟုတ်တခြံထဲမှာနေတော့ဒါတိမ်နေလိုပဲအင်ဂျင်ကြီးတစ်လုံးထဲမှာအတူနေသလိုပဲသူကန်းကိုကန်းနေသလောက်ပဲအဲ့တော့အဲ့ဒါဆိုရင်ဦးဇင်းတို့ကတခါလေးဆိုရင်များသောအားဖြင့်ပေါ့ ညဆိုရင်အဘကသူကဟိုဖျားဝတ်တဲ့ခိုင်းတာရှိဖျားတကားလေးစုစုပြီးတော့ဖျားလေးဝတ်တဲ့ကြအကြီးတွေပေါ့သူအဲ့ကြမှာဦးစင်းကဟိုအငယ်ကိုတဲ့ကျန်တဲ့လူတွေကကြီးတာအဲ့လိုပြီးလို့ရှိရင်နောက်တစ်ခါကျတော့အဖွားကိုခင်တော့အဖွားနဲ့ကျတော့အဲ့လိုပေါ့အိတ်လဲအဖွားနဲ့အိတ်စကားပြောအဲ့အဖွားကသူကဘာလုပ်လဲဆိုသူကပရိတကုံးရှိတယ်ပရိသူကအမြဲတမ်းစိတ်ပရိစိတ်တယ်နောက်တစ်ခါတရားကုဏထိုက်တိအားလျော်ဆိုသူမှတ်တယ် ဒါပေမဲ့ခုချိန်မှာဦးဇင်းတို့အခုဒီအသက်ရွယ်ကြီးတော့ဦးဇင်းတို့ခန့်ငယ်မှာပဲပေါ်ပေါ်ဆုံးသွားခုချိန်မှာပြန်တွေးမိစိတ်ထဲမှာမကောင်းဘူးမကောင်းဘူးဆိုတော့အော်သူတို့တွေဒီကျင့်နေနေကိုဟိုခက်ခက်နနသိမသွားပါလားလို့ခုချိန်မှာပြန်တွေးမိတာဟိုတော့ကတော့အရင်ထင်ကြီးရတာပေါ့အဲ့တော့ပြောချင်တာကဘာပြောချင်တာဆိုတော့ဦးဇင်းတို့ဘောကခုနပတိရှိတယ်ပတိကတော့ဘာလဲဆိုတော့အနိစ္စဒုက္ခအနတ္တဆိုစိတ်တာ ဘာအိဋ္ဌတင်းနေမှတော့မသိဘူးပရိတော့တစ်လုံးကြားရတာပဲအိဋ္ဌအဲ့အိဋ္ဌဒီရုပ်ကမမြဲခြင်းအိဋ္ဌလားနာမ်မမြဲခြင်းအိဋ္ဌလားဦးစင်းလည်းမသိဘူးဒါပေမဲ့အဲ့တော့ရန်ထင်ကြည့်တာပေါ့သူကပရိတစ်လုံးကြားလိုက်တယ်အိဋ္ဌနောက်တစ်လုံးကြားလိုက်တဲ့ဒုက္ခနောက်တစ်လုံးကြားလိုက်တဲ့အနတ္တဒီကိစ္စလည်းသူပြောတာမှတ်မိတော့ဘူးခုတော့တိတ်တော့အရင်မှတ်မိဘူးဟိုအဲ့တော်တော်ငယ်သေးတော့ဒါပေမဲ့ဦးစင်းထင်တာတော့အဲ့ပရိတစ်လုံးအိဋ္ဌဒုက္ခအနတ္တဆိုတစ်လုံးကြားအိဋ္ဌဒုက္ခအနတ္တဆိုတစ်လုံးကြားအဲ့တော့ဘာလဲအရှုခံအာရုံ तू မသိခဲ့ဘူးဒါခုပြန်စဉ်းစားကြည့်တော့စိတ်ထဲမှာမဟုတ်နောက်တစ်ခု ကဲဝင်လေထွက်လေမှတ်ပြီတရားအထုတ်တယ်ဆိုတော့ဘာပြောတော့ဆိုတော့ဝင်လေထွက်လေဖြစ်ဖြစ်အနေဆာရှုတာအဲ့တော့ဝင်လေထွက်လေကိုသူကစပြီးတော့ဝင်လေထွက်လေလေးမှတ်တယ်ပြီးတော့အဲ့ဝင်လေထွက်လေကိုဘာမှမသိရတဲ့ပရမတ်ကိုဘာမှမသိရတဲ့လူကသွားပြီးအဲ့ဝင်လေထွက်လေဖြစ်ပြီးတော့ဝင်ပြီးတော့သူကထွက်တယ်ဆိုရင်ဒါဝင်လေကပြတ်သွားတာပေါ့ထွက်လေပြန်ပြည့်တယ်အဲ့ဒါကိုသူကကြည့်ပြီးအနေဆာရှုတယ်မမြဲဘူးတိတ်တာရှုတယ်ဒုက္ခလို့ဆင်းရဲလို့ရှုတယ်လို့တကယ်တော့ဒီပရမတ္တဒါသားတွေကတကယ်ဟိုပရမတ္တသဘာဝကိုလည်းသူတို့မသိဘူးလက္ခဏာရေးသုံးတန်ကိုလည်းကောင်းအောင်မကွေးဘူး ဒါပေမဲ့ရှုတော့ရှုနေတာပဲအဲ့တော့ဦးဇင်းတို့ကဒါကြောင့်မလို့ဒါဟိုငငယ်ကအတွေ့အကြုံပေါ့လေအဲ့တော့ခုပြန်စဉ်းစားကြည့်ဩဒီတခါကြီးရေမကြီးတွေမှာဒီအတွေ့အကြုံကြီးဒီဘုဒ္ဓတာတွေမရခဲ့ကြဘူးမရခဲ့တော့လေသူကေတုကသူရိယဒေတာမှာရှိတယ်ဟိုဘုဒ္ဓတာနဲ့သွားကြရတာအဲ့တော့ယနေ့ကိတော့ဦးဇင်းတို့ကပြောချင်တာတို့တခါကြီးရေမကြီးတွေဦးဇင်းတို့အားလုံးကတော့ကံကောင်းကြတယ်ခုဆိုရင်ဒါ ဦးဇင်းတို့နဲ့တို့တခါကြီးတွေပိုင်းနေဆိုမိုင်းနေအများကြီးချားပေမဲ့သူတော်ကောင်းတရားတွေကိုတကယ်နာကျင်နေဆိုရင်နာလို့ရတယ်အဲဒါဦးဇင်းတို့ညီမတွေမဟုတ်တာတခါကြီးတွေကနားနေတဲ့ဆရာတော်တွေဒီဒီတွေရှိနေတော့ဒါအင်မတန်ကံကောင်းတာဟုတ်ကဲ့ကအဲ့လိုမျိုးဆရာတော်တစ်ပါးသားကိုချင်းကပ်ပြီးနာဖို့ဆိုတာမခီးတစ်ခုသွားဖို့တော့မှခြေချင်းဟို၄၅6နာရီသွားတဲ့နေရာမျိုးတွေမှာရှိတာဆိုတော့အင်မတန်မလွယ်တဲ့ခေတ်အဲ့တော့ဒါကတော့ဦးဇင်းတို့တိုးတက်ပြောင်းလဲလာတဲ့ခေတ်ကြီးထဲမှာဦးဇင်းတို့ရဲ့ဒါအဟို ယူတရင်အခွင့်အရေးတစ်ခုပေါ့နော်ယူတရင်အခွင့်အရေးတစ်ခုကဲကကောင်းပြီကဲထားတော့အဲ့တော့ဦးဇင်းတို့က9နာရီလေဒီကနေဆိုရင်9နာရီခွဲပြီပေါ့နော်တနာရီခွဲလောက်တော့ရှိသွားပြီဆိုတော့ဦးဇင်းတို့ဘက်ကဟိုသွားကြရအောင်ပြန်ပြီးတော့နောက်ဟို session တစ်ခုသွားအောင်အဲ့တော့ဒီနေရာမှာဦးဇင်းတို့ပြန်ချုပ်ပါမယ်အဲ့တော့ဒီဝင်လေထွက်လေကမ္မထကိုအားထုတ်တဲ့သူတော်ကောင်းဒီနံပါတ်1အယောင်ကိုနှလုံးမသွင်းရဘူးဘာကိုနှလုံးမသွင်းရဘူးအယောင်ကိုနှလုံးမသွင်းရပါဘူးခင်ဗျာနံပါတ်2 တဘာဝတမညလို့ဆိုတဲ့လက္ခဏာတွေကိုဒါသုံးသပ်ဆင်ញင်ရင်မပြုတ်ရပါဘူးအဲ့နှစ်ချက်ကိုတော့ဒါဒုဒဂိုင်းကြီးဒကမကြီးကသဘောကျနှစ်ချက်ပြောငါတို့ဒီအခုပြောခဲ့တဲ့အတိုင်းဝင်နေထွက်လေကမ္မထမ်းနဲ့ဒါဥပဇာရတမာရီအပနာတမာရီဆိုတဲ့တမာရီတွေရအောင်ပွားများအထုတ်မယ်လို့ဒီလိုသဘောကျပြီးထို့တမာရီစခန်းကနေပြီးတော့ထိတ်တဝိတ္တုရိကနေအထက်အထက် အဲဒိဋ္ဌိဝိတ္တုဒ္ဓိကင်္ဂဝိတ္တနာဝိတ္တုဒ္ဓိမဂ္ဂမဂ္ဂညနာတတနာဝိတ္တုဒ္ဓိပရိပဒညနာတတနာဝိတ္တုဒ္ဓိကနေပြီးတော့ညနာတတနာဝိတ္တုဒ္ဓိတိဒါကိုစီကိုစီတက်လန်းနိုင်အောင်ကျင့်ကြံကြိုးကိုအထုတ်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြကုန်ရသတည်းသာဓုသာဓုသာဓုပါဗျာ